ဒီနေ့2020ခုနှစ်ဩဂုတ်လ28ရက်တောက်ကြနေ့ထေရဝါဒဓမ္မထေရဝါဒဓမ္မကမ္မထန်လမ်းစဉ်အပိုင်း34ခန္ဓကကာနုပါဒနာအဆက်ပေါ့ဒီနေ့ပြောမှာတော့ကာနုပါဒနာပွားများရခြင်းအကျိုးဘုန်းကြီးတို့ဒါလေးကောင်းစီပေးတာအဲတော့ကာနုပါဒနာပွားများခြင်းအကျိုးအရင်ပြောမှာတော့ပေါ့နော် ဒါနဲ့ပတ်သက်ဘုန်းကြီးတို့အရင်ကခန္ဓုပဒနာသာဝဉာဏကအတုပါပေါင်းဘာဝနာပွားနီးဆပင်မွေလက်သက်ခြေသက်သွားရေးအဲ့ဒီနဲ့တတွဲထဲမှာနောက်ကအကျိုးတွေပါတယ်နောက်ဆုံးအကျိုးကတော့ဘုရားရှင် ဟောထားတာလည်းရှိတယ်ပြီးတဲ့အခါကျတော့ဝိသုဒ္ဓိမတ်မှာလည်းပြောထားတာရှိတယ်ဥပရိပါဏာတမှာလည်းပြောထားတဲ့အကျိုးတွေဝိသုဒ္ဓိမတ်နဲ့ ဥရိဘာဏတာမှာပြောတဲ့အကျိုးအတူတူပါဘုန်းကြီးတို့အဲ့ဒီတခုပြောမယ်နော်အကျိုးတွေအများကြီးပြောနေမပြီးနိုင်ဖြစ်မှာလို့ဒီကမ္မဏကောင်းတာပါလဲဆိုကမ္မထံကြောင့်အိယာနေရာမှာမပွေမဟိုမပြောမွေခြင်းကိုနှိမ်နေနိုင်တယ်ကိုနေတဲ့နေရာမှာဘုန်းကြီးဖြစ်လို့ချင်းမပြောမွေတာတွေဖြစ်တတ်တယ်နော်ကိုအိမ်ကိုကြောင်းအဲ့လိုမပြောမွေတာတွေဖြစ်လာရင်ဟောဒီ32ခုတ္တ ပြောင်းပြီးပွားနိုင်တယ်ပြီးတဲ့အခါကျဒါရကိုးပေါက်ကထွက်ကြလာတွေကိုဖြည်းဖြည်းမှန်မှလေးနဲ့ပြည့်မြောင်ဆင်ခြင်ရင် တော်တော်ကောင်းတယ်ဒါဘုန်းကြီးလည်းလှုပ်ဖြစ်ပါတယ်အဲ့လိုလှုပ်ကြည့်လိုက်နော်အဲ့ဒါဆိုဒီဒီပေါ်မှာနေရတဲ့အနေကိုနေမှာနေရတာညီးငွေတာတွေစိတ်ပြတ်တာတွေကြောင်းမှာနေရတာထိုင်ရတွေအဆင်မပြေတာတွေဒါတွေကိုပျောက်ပြေပျောက်သွားနေနိုင်လာတယ်အောက်ဆုံးမှာကိုကြီးအောက်ထိအဆုံးထိအောင်ပါ အဲဟုတ်ပြရတာပဲတရားဟုတ်တယ်အဲဒီမှာဒါတစ်ခုပေါ့နော်အာထုတ်နေတဲ့ဘာဝနာနဲ့မပြောမွေခြင်းကိုနှိမ်နေနိုင်တယ်ကိုကအာနာပါနာအထုတ်တယ်ဓကမနာအထုတ်တယ်ဒီကရိကာကြရင်လေတရားတရားတွေအားနည်းလာတဲ့ခါကျရင် ကိုရှုမှတ်နေတဲ့ကမနာအထုတ်လို့မကောင်းဘူးဗျအဲဒီခါကျတော့ရှေ့ပြတာညီငွေတာပြင်းလာတာတွေဖြစ်လာပြင်းလာတဲ့ခါမှာလေဒီမှာဗုဒ္ဓပြောသွားတော့ အထုတ်နိုင်တဲ့ဘာဝနာမပြောမှုခြင်းကိုနေနေနိုင်တဲ့ဒီကမ္မဋ္ဌာန်းကိုပြောင်းပွားနိုင်တယ်နော်ကိုက main ကမ္မဋ္ဌာန်းတခြားအာယုန်တွေဖြစ်နေရင်အာနာပါနကအဓိကထားမှတ်နေတယ်ဓကမ္မဋ္ဌာန်းအဓိကထားမှတ်နေတယ်တရားတရားတွေအာနေလာရင်ပြင်းလာတယ်ညင်းငွေလာတော့အဲ့ဒီခါကျရင်ဒီ32ခုတာတာသုံးဖို့ဓာရကိုဘကမ္မဋ္ဌာန်းလေးတခြားလေးပွားကြည့်ပါဗျာနော် ဒီခါကျတော့အချိန်ရရင်တော့တစ်ခုလုံးပွားပေါ့32ခုတသအကောင်းပေါ်မှာရက်7နေသည်အစင်နာပြန်၎င်းပုံတရာပြန်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရပြန်၎င်းဘာမှနှစ်သက်စရာမြန်နိုးဖို့ရမရှိပါတကားဖြည်းဖြည်းမှန်မှန်လေးနဲ့ပြည့်မြောင်ပွားလို့ရှိရင်အဆင်ပြေပါတယ်ဗျဓမ္မမဟုတ်ဓာရောကိုးပါကမ္မထံပေါ့မျက်စိပေါက်မှထွက်ကြလာတော့မျက်ရည်မျက်ဝမျက်ချီတို့သည်အစင်နာပြန်၎င်းပုံတရာပြန်၎င်းဖြစ်တဲ့အကြောင်းရင် ရာရာဖြင့်လည်းကောင်းဘာမှနှစ်သက်စရာမြတ်နိုးပေါ်ရာ မရှိပါလေကအဲ့လိုဆင်ញင်လိုက်ရင်ဒီမှာဘုရားအမခံတာတယ်အထုတ်နေတဲ့ကမ္မထာနေမပျော်မွေ့ခြင်းကိုနှိမ်နှင်းနဲ့ကြော်လွှားနိုင်တယ်လို့ဆိုပါတယ်ဒါလေးမှတ်ထားဗျဒါလေးကတခြားကမ္မထာနေအထုတ်နေတယ်အဓိကထားပြီးအထုတ်နေတယ်ဆိုအဲ့ဒီလိုအပြောင်းလဲလုပ်လို့ရတယ်ဒါကိုယုဂနာတာနေလို့လည်းခေါ်ပါတယ်နောက်တစ်ခုကတော့နံပါတ်3 တွေ့ကြုံဖြစ်ပေါ်လာတဲ့အာယုံ၅ပါးကာမဂုဏ်တရားပြောမွေးခြင်းနေနေနိုင်တယ်အဲ့ဒီအပြောအာယုံနေမှာလူကအများဆုံးအချိန်ကုန်နေတတ်တယ်ခုခေတ်လိုပြောရင်တော့ Facebook အာယုံနေပါမှာအချိန်ကုန်နေတာဒီပေါ်မှာဖတ်လိုက်ထွက်မရအောင်အဲ့လိုဖြစ်နေဒီအာယုံမှာပြောမွေးခြင်းကိုနေနိုင်တယ်နေနေတယ်ဒီကမ္မဋ္ဌာန်းပွားလို့ရင်အဲ့ဒီပေါ်မှာဒါကြီးစိတ်ဝင်စားတော့ဒီခုနကဒါရ၉ပါးကမ္မဋ္ဌာန်းပဲဖြစ်ဖြစ်32ခုဒါရအောင်တော့ကြက်ထားဖို့ ဒါတော့ကိုယ်ဘကမ္မထာတော့သက်ကြီးတဲ့ပုဂ္ဂိုလ်ထူးခြားဆောင်လို့ပေါ့နံပါတ်၄ဖြစ်ပေါ်လာတဲ့ဖြစ်ပေါ်တွေ့ကြုံလာဘေးကြီးဘေးရန်ကြီးငယ်တို့ခံနိုင်ရှိတဲ့အခုယောဂဆိုကြီးတွေဖြစ်ပေါ်လာတယ်သဘာဝဘေးတွေဖြစ်ပေါ်လာတယ်ဒီကမ္မထာတွေကိုဘုန်းကြီးတို့အမြဲမပြဆင်ခြင်စည်းပြနေခံနိုင်ရှိတယ်ဗျနော်မလို့ကုသိုလ်တို့ဘုန်းကြီးတို့ကာလီဘုန်းကြီးမှာဒီယောဂဆိုကြီးကတော်တော်ကိုတောင်းကြနေတယ်ဒီကမ္ဘာလုံးကအကြီးဆုံးလုံးအများဆုံးလုံးဖြန့် ဒါတွေကိုဒါကြောက်လန့်စရာမလိုကာကွယ်စရာလောကနီးတော့ကာကွယ်ရမှာပေါ့မကာကွယ်လို့ပဲရမှာဓမ္မနီးရောလောကနီးရော ကာကွယ်နေနိုင်ရင်ဘုန်းကြီးတို့ဒါတွေဟာခံနိုင်ရှိပါတယ်အဲ့ဒါလေးလည်းဘုန်းကြီးတို့တိုက်တွန်းလိုပါတယ်နောက်တစ်ခုကတော့အေးအေးတောင်ခံနိုင်တယ်အပူတောင်ခံနိုင်တယ်ဒီကမ္မတာဆင်ញင်စီပြနိုင်အစာစားခြင်းကိုသိခံအစာစားခြင်းကိုသိခံနိုင်တယ်ရေစားခြင်းကိုသိခံနိုင်တယ်ဒီခြင်းတွေရင်တွေ ငွေတွေကင်းနေကိုကြိုက်ခံနိုင်မယ်ကြိုက်ခံမယ်ဆိုရင်လည်းသိခံနိုင်တယ်ပေါ့နေဘူးလေးဘူးတိုက်လို့ဆိုတိုးရပြင်းအခုဆိုရင်ဘုန်းကြီးတို့ဒီကယ်လီဖိုးနီးယားမှာပြာမဟိုမီးလောင်တဲ့တစ်တော်ရီယာမီးလောင်ဒီပြာတွေမီးကိုတွေဒါကြောင့်ဒုက္ခမျိုးစုံခံနိုင်ခံနိုင်ရှိတာပေါ့နောက်ရင်စိတ်ဆင်းရဲကိုဆင်းရဲဖြစ်ပြီးစိတ်တွေကျဉ်ကြံနေတာဒီတရားတွေအထုတ်ခြင်းအပြင်ဒီလောကဓာတ်ကိုခံနိုင်ရှိတော့ အဲ့မှာဗျာ30 17ကပုတ်ကောင်းတယ်မိမိကိုတင်းပြောတဲ့စကားမိမိရမကောင်းတဲ့လိုတွေးကြုံကမြင်ကြသိခံနိုင်ရင်ကိုယ့်ကိုလူတစ်ပတ်သားကအတင်းတွေပြောလိုက်မခံနိုင်ဘူးများသောဘုန်းကြီးရောလို့မခံနိုင်ဘူးဒါကြောင့်ဒီကမ္မထမ်းတွေပါပွားများတာပွားများမှသိခံနိုင်တယ်ဒါကြတော့ဟိုဝိပဿနာဉာဏ်နေလို့ဟိုဝိပဿနာအထုတ်တဲ့ကမ္မထမ်းတစ်ခုအထုတ်တယ်အဲ့ဒီလိုတွေ ဟိုစမ်းစုစမ်းလန်းစဉ်ရမှာဟိုအတိခံစမ်းလည်းဘယ်တော့ရအောင်မသိကြာကြီးလောက်ရတယ်ဝိပဿနာတားတဲ့အတွက်ဝိပဿနာဉာဏ်တွေကလည်းဖြစ်အောင်ကြာကြီးအထောက်ရတယ်အခုကကျတော့အဲ့လိုကြီးဝိပဿနာဉာဏ်တွေဇန်နေဒါကြီးဖြစ်ဆောင်လို့ဗျခန္ဓာကိုယ်ကြီးကို32ပုံပုံရှိ32ပုံပုံရအပြစ်32ပုံရအပြစ်တွေမြင်ဖို့ပဲဓာရကိုဘောက်ကမ္မထံယူဓာရကိုဘောက်ကထွက်ကြလာရာဝတ္ထုတွေအပြစ်မြောင်ရှုဖို့ပဲအဲ့ဒါဆိုရင်ခန္ဓာက ကိုအတင်းပြောတာတွေအတင်းထူတာတွေသိခံနိုင်တယ်ကိုမကောင်းတဲ့နေပြောကြဆိုကြတာတွေကိုကိုယ်တိုင်တွေ့လာမယ်မြင်လာမယ်ကြားလာမယ်ခံနိုင်ရှိဖို့ခက်တယ်ဒါကြောင့်ဒီတရားတွေနဲ့နေကြတာပေါ့အဲ့ဒါတော်တော်လေးကောင်းတယ်ဒီအကျိုးကျေးဇူးပါနောက်တစ်ခုကတော့ဗာလဲဆိုနံပါတ်7ခန္ဓာကိုယ်ထဲမှာဖြစ်ပေါ်ပြင်းထန်တဲ့ယောဂဝိနာတွေသိစေနိုင်တော့တဲ့ယောဂနာတွေသိခံနိုင်တယ်ကိုခန္ဓာကိုယ်ကြီးအပြစ်မြင်လာရင်တော့ ဒီဟာတွေသိခံနိုင်တာပေါ့ဗျာခန္ဓာကိုယ်ပြည့်မမြင်တော့ငါမှဒီယောဂဖြစ်ရလေခြင်းဒီလိုဖြစ်တတ်တယ်ဒါကြောင့်ဘုန်းကြီးတို့နေကောင်းစဉ်ခါရကြိုတင်ဆင်ញင်တာပါတကယ်ဘေးတွေကျုံလာတဲ့ခါကျတော့အာသိခံနိုင်ရှိတော့နောက်တစ်ခုကနေရဆောင်တယောက်ပြောသလိုပဲ meditation လုပ်နေတဲ့ပုံကောင်များတရားထုတ်နေတဲ့ပုံကောင်များဒီခန္ဓာရင်အင်ဒိုဖင်ဆိုသူကဆောင်နှစ်ယောက်ဘုန်းကြီးကိုပြောပြပါ ဒါတွေထုတ်ပြီးတော့ခံနိုင်ရှိတာမော်ဖင်းထိုးစရာမလိုဘူးတဲ့မော်ဖင်းထိုးတာနှစ်နာရီပဲခံတယ်နှစ်နာရီခံမယ်ဆိုမြဲတနာရီလောက်ပဲလူနာဟိုတက်တာနဲ့တနာရီကျော်လိုက်ဒီစေးတောင့်တနေတော့လားဒါခံစားတော့တရားထုတ်နေတဲ့ပုဂ္ဂိုလ်ကဘယ်တရားပဲအထုအထုဒီအင်ဒိုဖင်းဆိုတဲ့အဲ့ဒီဓာတ်တစ်မျိုးထုတ်ပေးတယ်လို့ဆိုအဲ့ဒါတော်တော်ကောင်းတယ်ဘုန်းကြီးကတော့ဝမ်းသာသွားတယ်သူတို့ဆောင်းနေပြောပြတယ် ဒါဟာဘုန်းကြီးတို့ကမ္ဘာတန်းလုပ်နေတဲ့ပုံကုန်တို့အားတက်စရာတစ်ခုပဲဘာသွားစဉ်းစားလဲဆိုဖရာတို့ရှင်သာရိပုတ္တရာတို့ရှင်သာရိပုတ္တရာနောက်ဆုံးပြန်တော်မူကနေ့မှာတွေးအန်နဲ့ရှင်မြတ်စွာဘုရားဆိုတဲ့ပြန်တော်မူကဝန်နေသွားတယ်ကုသီနာအရောက်ကြွတဲ့အခါမှာလမ်းမှာမနှဲလာတယ်ခန္ဓာကိုယ်ကြီးပင်မနဲ့ဆင်းရဲဒုက္ခတွေကိုယ်ကတတ္တဝါတွေကိုပြသွားတယ်တထောက်တထောက်နားတဲ့အခါမှာရှင်အနန္ဒာကိုဘာပြောလဲအနန္ဒာ နထသင်္ကန်းကြီးကိုဒီတဲ့ထူထူလေးခောက်ပေးစမ်းပါငါထိုင်ရတာနာလုံးလို့ဒီလိုခန္ဓာကိုယ်ကဒုက္ခတွေပြပါတယ်ဒါပေမဲ့ပြိဋိဘံသံဃာတိကြတော့ဖလားသမပါရုံဏီရောဖလားသမပါရုံဝင်စားတဲ့ခါကျ meditation လုပ်ပြီလေအဲ့ဒီခါကျတဲ့ဒီရဲ့ဟာတွေကခန္ဓာရတယ်ခုနသူတို့ဆောင်းနေပြောသလို innovative ထုတ်ပေးတဲ့ခါကျတော့ခန္ဓာရှိသွားတော့ ဒါဘုန်းကြီးလက်ခံလို့ရတော့အော်ဟုတ်တာပဲလို့ဘုရားတို့ဒါကြောင့်မနေသွားနေနိုင်တာကိုရဟန္တာရှင်မြတ်ကြီးဒီလိုနဲ့သိခံသွားတယ်ရှင်သာရိပုတ္တရာကိုလိုမြတ်ကြီးရန်တော်မူကဏီမှာသွေးတွေအများကြီးပဲအန်တာပဲခွက်ကြီးခွက်ငယ်နဲ့ကိုခံရအဲ့ဒါတွေခံစားမှာခံစားပြန်နောက်ဆုံးတော့သူတို့က meditation လေးနဲ့တရားလေးနဲ့နေသွားတဲ့အခါကျခံနိုင်ရှိသွားတာယောဂဝိညာဉ်တော့ဘုန်းကြီးတို့တွေတမျိုးမျိုးတော့ခံစားမှာပဲ ခံစားပြီးတော့သွားကြရတာပဲအဲ့ဒီအချိန်မှာဘုန်းကြီးတို့ဒီလိုသူတော်ကောင်းတွေလောက်သွားတဲ့ meditation ပေါ့တရားထုတ်တဲ့ဟာလေးတွေကြိုတင်ပြင်ဆင်သွားရင်ကိုယ်လည်းသူတော်ကောင်းတွေလို့ခံနိုင်ရှိမှာပဲအဲ့ဒါလေးဘုန်းကြီးပြောချင်ပါတယ်ဘုန်းကြီးလည်းလောက်ရမှာနော်ဒကာကြီးတို့ဓမ္မကြီးတို့ကိုသင်တန်းသူသင်တန်းသူအကုန်လုံးလောက်ထားမယ်ဒီကမ္မထတစ်ခုတည်းကျမလောက်အောင်ဒီမှာဘုရားကဒီကမ္မထလို့ဒီအကျိုးကျေးဇူးတွေရတယ်ဒီမှာဓာတ်ရပြောထားတယ်ဒါကြောင့်ဘုန်းကြီးက နော်ဒါသမထပဲဝိပဿနာပဲမစီစစ်မဝေဖန်စေခြင်းဘုရားဟောတာလဲဆိုလှုပ်လှုပ်ထားဒါလေးမှတ်ထားမယ်နောက်သဘင်တို့ရဲ့အဆင်းပေါ့လေဒါတွေနှလုံးမသွင်းမနဲ့ဆက်စုပ်ဖွဲ့အဖြစ်မြင်အောင်ဆင်ခြင်ပွားလိုက်ရင် ပထမဇန်မြတာပထမဇန်ရနိုင်တယ်အဲ့ဒီသဘင်တွေရဲ့အညိုရောင်သဘောမျိုးဝါရောင်သဘောမျိုးအနီရောင်သဘောမျိုးဖြူရောင်သဘောမျိုးအဲ့ဒီအယောင်အဆင်းတွေကိုမိပြုပြီး ကတိုင်းပေါ့လေဒါကတိုင်းဆိုလို့လေခေါင်းတစ်ကောင်းလုံးကိုရှည်သူများကောင်းကိုအာယုံကြည့်အဝန်းဝိုင်းဒါပွားများထုတ်လို့ရင်သူကတော့အိမ်မှာဇန်၄ပါးလုံးရနိုင်တယ်နောက်ဘိန်းကြီး6ပါးလုံးရနိုင်တယ်ဒါမိတ်ပါဒီထဲမှာတော့ဘုန်းကြီးပြောပြမထားပါဘူးဒီဘုန်းကြီးတခြားအကြောင်းအရာလေးတခုပြောပါဦးဒါတော်တော်ကောင်းတယ်ဗာမိတ်တာလေရှင်အာနန္ဒမိတ်တာဒီကာယကတာတတိကမ္မထာနဲ့တူတဲ့မိတ်ဆွေကောင်းမရှိဘူးဆိုတော့အဲ့ဒါပြောသွား နော်နံပါတ်1နဲ့2နဲ့အကျိုးနဲ့အတူတူပဲဗျနံပါတ်1မှာကမ္မဋ္ဌာန်းကြောင့်အိယာနေမှာမပျော်မွေ့ခြင်းနေနိုင်တယ်ကိုအိယာနေရာကိုနေထိုင်တဲ့မြို့ရောမပျော်တော့ဘူးဆိုဒီကမ္မဋ္ဌာန်းနဲ့နေလိုက်အဲ့ဒါကိုသူကညမိတ်ဆွေကောင်းဖြစ်သွားတယ်အာထုတ်နေတဲ့ကမ္မဋ္ဌာန်းညီးငွေလာပြီးစိတ်ပြတ်လာပြီးအာမထုတ်ခြင်းတော့ဒီ32ခုတာသာသုံးဖို့ဓာတော့ကမ္မဓာတော့ကိုဘကမ္မဋ္ဌာန်းပြောင်းပါလိုက်ပြီးတော့ကို အထုတ်ခြင်းတဲ့စိတ်တွေပိုကောင်းလာအဲ့ဒါကိုရည်ရွယ်တယ်ဗျဗာမိတ်တာလည်းရှင်အနန္ဒာကသူ့ရဲ့အာနန္ဒထေရအပါရမဒါမိုက်မိတ်ထားတယ်ပေါ့ဗျာဒီကတော့စာမျက်နှာ348ပေါ့ခါရနမ1038ဘုန်းကြီးပါဠိလေးဖတ်ပြမယ်နော်ဒါတော့ဘုန်းကြီးတို့ထောက်ထားတာ ဖြစ်စေခြင်းလို့ပြောတော့အဘာတိတသဟာယတအတိတနာဂရတတ္ထုနော တိဒါနာဒတထုနောပရိနိဗ္ဗာန်စံမှုသည်စံတော်မူပြီးသည်ဖြစ်လွန်လေပြီးသောဖရာရှိထသောကိုဖရာပရိနိဗ္ဗာန်စံသွားပြီလို့မရှိတော့အဘာဒိတသာယတပေါင်းဖို့စရာကလျာဏမိတ်ဆွေမရှိသောပုဂ္ဂိုလ်ကိုယ်မှာမိကောင်းဆွေကောင်းတွေမရှိဘူးဆိုလို့ရှိရင်ခုနကပြင်းတာတွေညှိငွေတာတွေဖြစ်လာပြီနီးနာမှလည်းမိတ်ဆွေကောင်းမရှိဘူးကိုပြောစရာဆိုစရာစကားမရှိဘူးတိုင်ပင်စရာစကားပြောမဲ့ပုဂ္ဂိုလ်မရှိဘူးအဲ့ဒီလို ကာယကရတိကမ္မထာနိမိတ်မိတ်တံနိဗ္ဗာန်ရောက်ကြောင်းလမ်းညွန်ကောင်းသောကလျာဏမိတ်ဆွေအစစ်သည် ဟောရိယထာဖြစ်တဲ့ကဲ့သို့တဲ့ဣတာဒိတာဤကာယကတတိကမ္မထာနဲ့တူသောမိတ်တာမိတ်ဆွေသည်နတ္ထိမရှိဘူးခုနကနဲ့တူတူပဲလေဘုန်းကြီးတို့ဒီနေရာတွေအိရာတွေကိုနေတဲ့မြို့ရွာအကြောင်းမပြောတော့ဘူးဆိုဒီကမ္မထာပြောင်းသွားပြောင်းသွားလိုက်ပြောင်းပြောင်းလာ ဒါကြောင့်မို့ကလျာဏမိတ်ဆွေကောင်းတဲ့တူရကမ္မထံပြောစမ်းပါဆိုရင်ကာယကတာကာယကတာတတိကမ္မထံပဲကြိုက်တာဖြစ်လေ32ခုတတာဖြစ်ပြီးဒါရကိုဘောကမ္မထံဖြစ်ပြီးအတူတူပဲဒါကိုတော့ပွားပါနော်အခုဘုန်းကြီးဒီသင်္นานတက်နေတဲ့ထဲမှာဘုန်းကြီးနဲ့ရင်းနေတဲ့ပုဂ္ဂိုလ်တွေအများကြီးအသက်ကြီးတဲ့ပုဂ္ဂိုလ်တွေတွေ့ပါတယ်ဘုန်းကြီးအဖေရွယ်တွေအမေရွယ်တွေအများကြီးတွေ့ရတယ် ုန်းကြီးအဲ့ဒါလေးကြံကြံပေးခြင်းတယ်နော်တရားရုပ်ဓမ္မဘုန်းကြီးကိုယ်တိုင်လည်းလောက်ရမှာပဲဘုန်းကြီးကိုယ်တိုင်လည်းကမ္မဋ္ဌာန်းဆရာဖြစ်နေပြီးတော့ဒီပြင်းတာတွေညင်းငွေတာညင်းမနေနဲ့အဲ့လိုပြင်းလာညင်းငွေလာရင်ဘာအထောက်အမယ်ဒါလေးသိထားဝင်ဒါသိထားရင် ကိုယ်ဘဝမှာနေတတ်ထိုင်တတ်တော့နော်အဲ့ဒါလေးပြောချင်တော့ဒါကတော့ဘုန်းကြီးတို့ကာယကတတတိပေါင်းတာပွားများရခြင်းအကျိုးပြီးတော့မှမဟာယောဟုလောဝါဒသုတ်ဒါလေးကိုဘုန်းကြီးပြောချင်ပါတယ်မဟာယော ဟုလောဝါဒတုတ်ကို ပြောရခြင်းအကြောင်းကတော့ဒီဓကမထအကျယ်ကိုပြောခြင်းနော်ဘုန်းကြီးတို့32ခုတာသာသိရင်ဓကမထအကျယ်ကိုပြောလို့လွယ်တယ်ပြီးတော့မဟာယောလောဝါဒတုတ်ကိုပြောပါမယ်မဟာယောလောတုတ်ကိုသိထားရင်တော့နောက်ထပ်ဓကမထအကျယ်ပြောရတာလွယ်တော့မဟာယောလောဝါဒတုတ်ကဘုရားရှင်ဘယ်ချိန်ဟောခဲ့တယ်လဲဆိုတော့ဘုရားရှင်ဇေတုံအကြောင်း သာဝတိမြို့ဇေတုံအကြောင်းတော်မှာတရင်သုံးနေတဲ့အချိန်အဲ့ဒီအချိန်မှာရှင်ရဟုလားကိုရင်လေးက16နှစ်အရွယ်ရောက်သွားတယ်။မြတ်စွာဘုရားကဆုံးခံကြွတော့မယ်ဆိုရင်ပုံမှန်ချိန်ထွက်ပါတယ်ဥပမာမနေ့9နာရီ9နာရီပေါ့ရဟန်းတော်တွေကမြတ်စွာဘုရားဆုံးခံကြွတဲ့အချိန်ကိုစောင့်နေရတယ်။9နာရီဆိုမြတ်စွာဘုရားသူခန္ဓာကုရိတရားတွေကသင်္ကန်းယုံပြီးတပိတ်ပိုက်ပြီးထွက်။နောက်ကရဟန်းတော်တွေအကုန်တူတူလိုက်သွားကြ။ မြတ်စွာဘုရားခုနှစ်နာရီချိန်မှမထွက်လာဘူးဆိုရင်ရဟန်းတော်တွေကဘယ်လိုစဉ်းစားလဲ။အော်မြတ်စွာဘုရားဒီကနေ့တော့တူတယောက်ကိုချစ်ချွတ်စရာတရားဟောစရာ ရှိပုံရတယ်။အဲ့မှာကိုယ့်အစီအစဉ်နဲ့ကိုကြွား။မြတ်စွာဘုရားကျောင်းတော်တွေကမြို့တဲ့ရွာတွေဝေးတယ်။ဤတဲ့နေရာမရှိဘူး။အဲ့လိုနေခဲ့တယ်။အဲ့ဒီနေကကြတော့ရဟန်းတော်တွေဟာမြတ်စွာဘုရားကမကြွတော့ဘူးဆိုပြီးထင်ပြီးတော့အဲဒီနေ့တော့ မြတ်စွာဘုရားတူတရားဟောရာရှိတယ်ဆုံးကကြွားအောင်မတူတော့ဘူးသူတို့ဘာနေကြွားသွားတယ်နောက်ပိုင်းမှာမြတ်စွာဘုရားပါလို့လဲရှင်ရဟုလာကိုတရားဟောကျင်တာကိုရှင်ရဟုလာခေါ်ပြီးတော့သာဝတိမြို့ဆုံးကကြွားတယ်အဲ့တော့ဇေတုံအကြောင်းနဲ့သာဝတိမြို့ကတော်တော်ဝေးတယ်ဗျလန်ခုလာမှာပဲရှိတယ်လန်ခုလာရှေ့ကမြတ်စွာဘုရားကြွားတယ်နောက်က ရှင်ရဟုလာကြွားတယ်ဒီခေတ်ပဲလှမ်းမြောက်ကြည့်လိုက်ပေါ့နော်တာဖနှစ်ယောက်တာဖနှစ်ပါးပေါ့ဒီမှာတော့ တချို့သားတွေ16နှစ်19နှစ်ရွယ်ဆိုဖေရတဲ့တောင်အရက်ကထောင်ထောင်မောင်းမောင်းကြီးဖြစ်နေသေးတယ်ဒီမှာတော့အရက်ကတူးနေပုံရတယ်ဒါကြောင့်တခါလေးမြတ်စွာဘုရားရက်တော့ဘလောက်တော့ဘယ်ဝါတော့လဲရောက်ပြောလို့အတူတူပဲဗျာအဲ့ဒီမှာရှင်သာရိပုတ္တရှင်သာရိပုတ္တပြောတယ်မြတ်စွာဘုရားရှေ့ရသွားတယ်ရှင်ရဟုလဗျာနောက်ကအသက်16နှစ်ရွယ်လေးစိတ်ကစားတတ်တဲ့ရွယ်ဒါကိုပြောချင်တာအဲ့ဒီမှာဘယ်လိုကစားလဲဆိုပထမတော့မြတ်စွာဘုရားရဲ့ဒီတော့လက္ခဏာတော်ကြီး32ပါးဒါကိုကြည့်ပြီးတော့ကြီးညိုတယ် ုံးမြောက်ကြည်ညိုနေတယ်။နောက်ကြတော့ तू ကလည်းအရွယ်လည်းကောင်းတယ် तू ကလည်းဆက်ကြမင်းတောင်ဖြစ်မဲ့ပုံကုန်လေမြတ်စွာဘုရားဒီတာနာဘောင်ခေါ်သွင်းလိုက်တာသူခန္ဓာကိုယ်လည်းပြန်ကြည့်တယ်ဟာငါလည်းမြတ်စွာဘုရားလိုပဲအရေးစင်းနေပြီဖြိုးတာပဲလှပတာပဲအဲ့လိုဖြစ်တာပရမတော်ဟိုဘုရားရှင်ရဲ့ဂုံတော်တွေပါပဲဒီ32ခုတာ32ပါးသောလက္ခဏာကြီးဆင်ញင်တာနောက်ပိုင်းကျ तू ကဘာစိတ်ကူးညင်လဲမြတ်စွာဘုရားဘုရားဖြစ်လာလို့ စัจ जा မင်းသာဖြစ်သွားရင်မြတ်စွာဘုရားစัจ जा မင်းကြီးပေါ့ငါစัจ जा မင်းကသားတော်ဥပယသာပဲဆိုအဲ့လိုမြတ်စွာဘုရားနဲ့သူနဲ့မြတ်စွာဘုရားခန္ဓာကိုယ်မှာလည်းနှစ်သက်သဘောကြမှုတွေဖြစ်ဒုက္ခန္ဓာကိုယ်မှာလည်းနှစ်သက်သဘောကြနောက်ကစိတ်ကူးရင်လိုက်တော့လေဆုံးကသွားရင်လည်းအဲ့တော့မြတ်စွာဘုရားသိလို့အဲမြတ်စွာဘုရားတို့မြည်သည်ဒီလိုဘုန်းကြီးတို့လိုဒီလိုနောက်လှည့်ဟောတဲ့ထောင်းစာမြည်တကုံလုံးလှည့်ပြီးတော့တရားဟောတဲ့ထောင်းစာရှိတယ်အဲ့ဒါသူစိတ်ကူးရင်လည်းဟောသိသွားမြတ်စွာဘုရားကရဟုတ်လား ရုပ်တရားတွေပေါ်မှာဒီမှာဘုန်းကြီးသူ့ဥစားအတိုင်းဖတ်ပြမယ်မြန်မာပြမယ်ပြောပါမယ်ပါဠိတွေမပြောတော့ရောက်လာတဲ့จิตသားရောက်လာကဘုန်းကြီးဟိုတလူကပြောခဲ့ပါတယ်ခန္ဓာ၅ပါးကိုရှုတဲ့အခါမှာပစ္စုပန်ဒိဋ္ဌနာက ကာလအနေနဲ့လည်းရှုနိုင်တယ်ဒါကိုမိတ်ပါတယ်ပစ္စုပန်ဒိဋ္ဌနာကာလနေရာပြင်လည်းကောင်းဣဇဒဗေဒတဏ္ဍနေရာပြင်လည်းကောင်းဣဇဒအနေနဲ့ရှုနိုင်တယ်ဗေဒအနေနဲ့ရှုနိုင်တယ်အကျံအနုပေါ့နော်နော် ဒါတွေရှုနိုင်တဲ့အယုတ်မြအဝေနီအဲ့လို7မျိုးသောခြင်းရဒါသူ့အတွဲနဲ့သူရှိရမှာနော်တချို့ကဒေနာဒီ7မျိုးလုံးရှုရမယ်ဆိုမဟုတ်ဘူးမာသရိပလန်တုတ်တန်ကြတော့ဘုန်းကြီးတို့စာပဲအာနာပါနာတို့ဘာလို့ဟောလဲမြတ်ဣဇဒဗိဒရှုဖို့ပဲဒါပဲပြောသွားတယ်အသေးမှတ်ရှာမလို့ကိုကဣဇဒဗိဒရှုခြင်းလားရှုလို့ရတယ်အတိတ်နာကနေပြစ္ဆုတ်ပါနေနဲ့ရှုခြင်းရှုလို့ရတယ်တခုပဲရှုပါဒုရအတဏဒါတွေရှုနိုင်တယ်တန် တန္တပဏိတဒါတွေရှုနိုင်တဲ့မျိုးမျိုးပေါ့နော်7မျိုးသောခြင်းအပြင်ဒီရုပ်အားလုံးကို နေတာမမနေသောမနိမတ္တမိနာမေသောအတ္တငါဟာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တကဝိညာဉ်ကမဟုတ်ဘူးလို့အဲ့ဒီလို ရှုရမယ်ပြောတာအတူတူပဲအနေဆဒုက္ခအနတ္တရှုရမယ်ပြောတယ်အတူတူပဲဘုန်းကြီးဒါစာပြေထောက်ထားနဲ့ပြောခဲ့ပြီ နေတာမမနေသွားမတိနာမေသွားအတ္တာဆိုတာတဏှာဒိဋ္ဌိမာနကောင်ရှုရမယ်လို့ဆိုလိုတာပဲဒါကိုမြတ်စွာဘုရားကရှင်ရာဟုလေးကိုခြေသားရာဟုလားဒီယုတ်တရားကိုတဏှာဒိဋ္ဌိမာနကောင်ရှုဘာလို့ပြောရလဲနော်နောက်တစ်မျိုးပြောရင်အနေဆဒုက္ခနာတမြောင်ရှုအတူတူပဲနော်ဒါမှတ်တာတခါတည်းကျဘုရားကသူ့ကိုဒီလိုဟောမှကြုံမယ်သူဒီတိုင်းဟောပါတယ် ရဟုတ်လားဒီယုတ်တရားအလုံးကိုတဏှာဒိဋ္ဌိမာနကောင်ရှုဘုရားကဒီယုတ်ခန္ဓာကိုယ်ပေါ်တတ်နှစ်သိနေတဲ့အတွက်ဒုက္ခနာကိုယ်ပေါ်တတ်နှစ်သက်နေတဲ့အတွက်ဒါကိုရှုခိုင်းတာဒီတော့ရှင်ရဟုတ်လားလေဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုမြတ်စွာဘုရားအဲ့တော့သူကယူဘက်ခန္ဓာကိုဟောနေတာကိုဉာဏ်နဲ့ခန္ဓာ၄ပါးဉာဏ်နေတာမြတ်စွာဘုရားအဲ့ဒီလိုဆိုဝေဒနာခန္ဓာကိုဘယ်လိုရှုအောင်ဒီတိုင်းရှုဖို့ကွယ်လို့ပြောတယ်။သင်ညာခန္ဓာကိုဗျာဒီတိုင်းရှုတယ် င်္ခါရခန္ဓာဝိညာဉ်တွေအဲ့တော့ဒီတိုင်းရှုလို့ပြောအဲ့ဒီမှာမြတ်စွာဘုရားကအဲ့လိုဆုံးမစကားကြားလာပြီးတော့ခါရအဲ့ဒီနောက်ကနေရှင်ရဟုလာတွေကဆုံးမဆက်မလိုက်ဘူးပြမလိုက်ဘဲနဲ့အဲ့ဒီသူကတောက်ရီမြို့သွားတဲ့လမ်းဘေးမှာလေအဲ့မှာလမ်းဘေးမှာတက်တော်ပါရှိတယ်အဲ့ဒီအဲ့ဒီတစ်ပင်တွေပါရှိတစ်ပင်တစ်ပင်အောက်ဝင်ပြီးတော့တရားထုတ်တာအဲ့ဒီမှာမေးစရာရှိတာကမြတ်စွာဘုရားဆုံးခံသွားခြင်းကြီးဘာလို့ရဟုလာဆုံးခံခြင်းကြီး တရားမထုတ်နဲ့ဘုရားမမေ့ဘူးသူအထုတ်တော့ခွင့်ပြုတယ်နော်အဲ့တစ်ချက်အဲ့လိုနေခဲ့တာအဲ့မှာဟိုအထက်ကရာတော့ရှင်ရာဟုလာဘက်ကပေါ့ပေါ့ရော်ရော်လေးဖြေတာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘုန်းကြီးဒီကဖြူမိုက်တယောက်ကဘုန်းကြီးဒီလာပြီးတော့ဒီမှာရာဟုလာဝါဒတော့ကိုသင်ခိုင်းပါတယ်ဘုန်းကြီးကလည်းသူ့စရာ အင်္ဂလိပ်စာတွေထိုင်လျော်ပြောတောင်းလို့သင်ပါတယ်သူ့ဘုန်းကြီးမေးတယ် ဟင်ဒုနာမည်ဆာရမဆာရမလို့ရှင်ရာဟုလာလေးကဘာဖြစ်လို့ဆုံးကဆက်မလိုက်တာတော့ပြောသမှာဟိုဆာမာတော့ဘယ်လိုပြောထားလဲဆိုရှင်ရာဟုလာလေးကလည်းမြတ်စွာဘုရားအဆုံးမဓာတ်ရိုက်ရနေတယ်ဓာတ်ရိုက်ရတဲ့အတွက်သူကဆက်ပြီးတော့မလိုက်တဲ့တော့ဒါကြောင့်တရားအတွက်ဒါတော့ဖေးမမဖြေတာပဲဘယ်သုတ်တံမဆိုသူဟောတဲ့သုတ်ဆရာသူ့ရဲ့ဓာတ်ရိုက်ဟောတာပဲဒီမမကုမဓာတ်ရိုက်ဆုံးမတယ်ဆိုတော့တမျိုးကြီးပဲအဲဒါကြောင့် ိုဆရာတော်မကြီးကပါပြီဆရာတော်ကလည်းသူတောင်းကြံမြောက်ကြံကြံနေတာမြတ်စွာဘုရားသိသွားလေသိတော့ဘယ်လာရဲတော့ဟုတ်တယ်လို့ဟုတ်ဟုတ်ဒီလေအဲ့ဒီတွေးမိလို့မေးတာဆိုတော့သူအဲ့ဒါပြောတယ်တကယ်တော့ကျတော့ဘယ်သူမဆိုလေကိုဆရာသမားကိုနာကိုမဟုတ်တာတွေကြံတာသိသွားဘယ်လာရဲတော့မလို့ဘယ်မျက်နှာပြအဲ့တော့နေပြီတရားထုတ်တာဒါပဲလိုရင်အဲ့မှာတရားထုတ်တော့ဘာပြဿနာရှိလာလဲဆိုတော့ အဲ့လိုတစ်ပင်တော့ပင်အောင်မှာသူငြိမ်ငြိမ်သက်သက်လေးတရားထုတ်နေရှင်သာရိပုတ္တရာကိုရောမြတ်ကြီးကဖះနဲ့တခါတလေတူနေတယ်တခါတလေဒီအက္ခတောကမဟာတောကတခါသူတို့ဘာနေတိတံခွဲနေတဲ့အခါလည်းမျိုးတွေရှိတယ်သူတို့ဘာနေတွဲတိတံခွဲနေပြီဆိုမနေ့ပိုင်းမှာအေးရနိုးလာရင်ကြောင်းဝင်တွင်ဒီပဲစီတွေတွင်ဒီပဲစီလက်မှိုက်ကျုံကိုလည်းတန့်စင်ပြည့်ခါကျတရားထိုင်တယ်ဒီရောသမဘာဖလားသမဘာတွေဝင်စားပြီးမှ ဆွမ်းခံကြွားအဲ့ဒီမှာချွတ်ထိုက်သူကိုချွတ်တယ်ပေါ့နော်အဲ့လိုမျိုးဒါကကြတော့မြတ်စွာဘုရားနဲ့ခုတော့မြတ်စွာဘုရားနဲ့တကြောင်းထဲမှာတရင်သုံးနေထိုင်တယ်အဲ့ဒီချိန်ကာလမျိုးမှာကြတော့ရှင်သာဗုဒ္ဓရှင်မြတ်ကြီးဘာလုပ်လာလဲဆိုတော့ဘုန်းကြီးတို့ဒီမှာဘုန်းကြီးထေရကြည့်ပြောပါမယ်ထေရဖွင့်ပြီးတော်တော်ကောင်းပါလေဒါခေါင်းဆောင်ရဲ့လုပ်ငန်းကိုလုပ်သွားတာပဲအဲ့ဒါကိုပြောခြင်းလို့ဘုန်းကြီး ခေါင်းဆောင်တုန်းကရှင်သာဘုရားရှင်မြတ်ကြီးဒီမှာဘာလို့သွားလဲမြတ်စွာဘုရားလည်းဆုံးခံကြွမြတ်စွာဘုရားနဲ့တူနေတဲ့ခါကျတော့ခါတိုင်းပုံစံမျိုးမဟုတ်ဘူးမြတ်စွာဘုရားကြွသွားပြီမြတ်စွာဘုရားမူရှိတဲ့တန်ခါတွေဆုံးခံကြွသွားပြီဆိုဒီဇေတုံကျောင်းတိုက်ကိုလှဲ့ကြည့်လှဲ့ကြည့်တဲ့ခါမှာကျောင်းနေကျောင်းနေလိုက်ကြည့်တယ်ကြည့်တဲ့ခါမှာအဲ့ဒီခေတ်ကတော့မြတ်စွာဘုရားဘုံကြီးတော့လူရအများကြီးလာကြတယ်ဘုရားမြည်လေဒီကျောင်းတိုက်ကြီးလှဲ့ပတ်ပြီးတော့ကြီးညိုကြ လေ့လာကြဘူးအဲ့ဒီမှာရှင်သာရိပုတ္တရာကိုရောမြတ်ကြီးခေါင်းဆောင်ဖြစ်တဲ့အတွက်ဘလို့စဉ်းစားလဲဆိုကြောင်းတိုက်တဲ့လက်ကြည့်တယ်ကြည့်တဲ့အခါကျအာလူတွေကြည့်တဲ့အခါကြီးညိုပေါ်ရဆောင်ရလားကြီးညိုပေါ်ရမဖြစ်ပြန်လားမဆောင်ဝဲနေသလားမကြီးညိုပေါ်ရအရာတွေတွေ့လို့ရင်သူကလိုက်ပြီးတော့ကြီးညိုပေါ်ရဖြစ်အောင်လုပ်တယ်အဓိကတော့ဘာလဲဆိုတော့ဒီမှာပြောသွားတာတော့တပြက်မစတပြက်စီမလဲသေးတဲ့ကြောင်းနေဆိုတပြက်စီလဲပေးတယ်ချို့ကတော်လေးကြတပြက်စီတော့လဲတာအမိုက်တရပုံတာမကြုံခဲ့ဘူး အဲ့လိုမျိုးကျုံပေးတယ်သူတို့ကျောင်းနေမှာရှိတဲ့တောက်ရည်တွေချိုးရည်တွေရင်တော့ကတော့ရဟန်းတော်များဖဏမရှိကြအောင်ဆွမ်းကံပြန်လာရင်ကိုယ့်ရဲ့ကျောင်းရှိမှာခြေဆေးအိုးလေးတွေထားတယ်အိန္ဒိယဒေလီထောင်းတာစင်ခုကမှတော့ဘုန်းကြီးတို့ဘာဟုတ်တော်ရကျောင်းမှာတွေ့တယ်သူကဖဏမရှိကြအောင်ဖဏမရှိတော့မြို့ရဲရွာတွေပြန်လို့ကိုယ့်ကျောင်းကိုရောက်ကန်နေကြခြေဆေးတယ်ဓမ္မယုံဝင်ကန်နေကြခြေဆေးတယ်ရေအိုးလေးတွေရေပင်လေးရေဟွာပေါ်ရေပန်ပုံလေးပန်ပုံလေး ပုံမှန်လေးတွေတိတန့်လုပ်ပေးထားတယ်အဲ့ဒါဘုရားလက်ထက်ကပုံစံမျိုးလောက်ထားတာအဲ့ဒါမျိုးအဲ့တော့ရှင်သာဂုတ္တရာရှင်မြတ်ကြီးကရှင်းရှင်းလုံးကတော့အိုးတွေနဲ့ထားတာအဲ့ဒီခြေဆေးအိုးတွေဟာရေးမရှိဘူးဆိုခတ်ထားခဲ့တာသင်္ကန်းတွေဖယိုဖယဲတွေလမ်းတွေမှာလန့်ထားတယ်ခောက်ပေးထားခဲ့တယ်သူ့ကြောင်းနဲ့နောက်ဒီမှာဗာဆက်ပါလဲဆိုတော့တချို့နေမကောင်းတဲ့ပုံကိုယ်လေးတွေရှိတယ်တဲ့အဲ့ဒီနေမကောင်းတဲ့ရဟန်းတော်တွေသွားရင်အဲ့ဒီနေရာသွားတယ် အရှင်ဘုရားတို့ဘာဖုံးပေးခြင်းလဲသူကတော့ဘုံကြီးတော်ရှင်သာရိပုတ္တရာကိုရောမြတ်ကျော်ဘုံကြီးတယ်ဆုံးခံကြတော့လဲနောက်ချမှသွားတယ်သူများတော့အပြားနာတော့လဲဘုံကြီးတဲ့ပုဂ္ဂိုလ်ဆိုတိန်နေအိမ်တွေကလောင်းတက်လိုက်မှာပေါ့လေသူဘုံကြီးတော့အဲ့မှာဘာဖုံးပေးခြင်းလဲမေးတယ်ကိုရောလေးတွေနေမကောင်းတဲ့ကိုရောလေးရှင်ပြဘာဖုံးပေးခြင်းလဲဒါမျိုးလေးမေးတယ်ဘာလို့ရှိတယ်လဲဒါမျိုးလေးမေးတယ်နော်ဒါနေမကောင်းတဲ့ပုဂ္ဂိုလ်သူကဘုံကြီးတဲ့ပုဂ္ဂိုလ်ကြတော့အထူးလဲပြောကြလို့ရမတူဘူး ရှင်မြတ်ကြီးကစိတ်တရတောင်းတိုင်းဒကာဓမ္မတွေကလိုလိုတူပြီးသားနဲ့တူတဲ့ကြီးရပြီးတဲ့ခါကျတော့အခုမှဝက်လာတဲ့ရှင်ငယ်ရဟန်းငယ်လေးတွေတွေ့ပြန်တယ်သူတို့မပြောဖို့မှဆိုလို့တချို့ရှင်ငယ်အခုမှဝက်တဲ့ရဟန်းငယ်ရှင်ငယ်လေးကြသူမိဘတွေကဆုံးနေပါကြီးလာပို့တော့မပြောမှဆိုလိုက်မှဆုံးမစကားလေးတွေပြောတယ်ပြောရင်အကြောင်းတာနာမပြောအောင်နေကြနော်ဘာမှပြင်းစရာမရှိဘူးဒီမှာအဓိကပေါ်ခေါ်တော့ပရိပတ်တိတာရကဗုဒ္ဓသာသနာ ဘုရားသာသနာဟာပฏิပတ်အကျင့်ဟာလိုရင်းပဲအဓိကပဲနော်ပฏิပတ်အကျင့်ရှိနေရင်အဲ့ဒီပုံကဒီသာနာဆွဲမြောက်ကြီးညိုတယ်ယုံကြည်ဘုန်းကြီးဘာသာကောင်းဆောင်နေအရေးကြီးတယ်။ဘုန်းကြီးဒီကပ္ပထံကျင့်တဲ့အခါမှာပြင်ဆင်ရမယ့်ပရိကံပိုင်းပေါ့နော်။တရားမကျင့်မီမှာကြိုတင်ပြင်ဆင်ရမယ့်အကြောင်းအရာရေးကဒါဟုတ်ဒီကဒါဘုန်းကြီးရေးခဲ့ပါအဲ့ဒီမှာ ဒီသာနာပေါ်မှာပြောခြင်းရင်ဒီအကျင့်ကိုကျင့်နော်ဒီဖိရိပရိပတ်တိနော်တရားအကျင့်တွေကိုကျင့်ရမယ်တရားကျင့်ကျင့်နေဒီသာနာပေါ်မှာပြောတယ်ဒီဘာသာမှာနေရတဲ့ထံတော့ပြောတယ်ဒီဘာသာကိုယုံကြည်မှုတက်ဝင်ခိုင်မြဲတယ်ဒါပြောတာဒါမှမကျင့်တဲ့ရရတော့ဘာသာရေးကောင်းဆောင်တွေလည်းဒီပေါ်မှာပျော်မွေးဖို့မလွယ်ပါဘူးနော်ဒီဟာကြီးတို့ဒီမကြီးတို့လည်းဒီဘာသာမှာခိုင်မြဲဖို့မလွယ်ပါဘူးအဲကြောင့်ဘုန်းကြီးတို့ကတော့ဒီ အကျင့်တရားတွေကိုထီထီမိမိကျင့်စေခြင်းဒါရှင်သာရိပုတ္တရာဆုံးမရဩဝါဒပြီးမှဒီကိစ္စတွေအလုံးလုပ်ပြီးမှ ရှင်သာရိပုတ္တရာကိုလိုမြတ်ကျဆုံးခံကြွဆုံးခံကြွတဲ့အခါကျဘယ်လိုဖြစ်လဲဆိုတော့ခုနကရှင်ရာဟုလာက သူ့ရဲ့တပည့်ဗျရှင်ရာဟုလာတွေသင်္ကန်းဝတ်ပေးတဲ့အခါကျတော့ရှင်မြတ်စွာဘုရားသာရိပုတ္တရာရာဟုလာကိုသင်္ကန်းဝတ်ပေးလိုက်တော့ဘုန်းကြီးတို့ဒါနလောကမှာဥပိ္ပစေဆရာရှိရတယ်ကိုရင်ဥပိ္ပစေဟာယဟန်ဒီဥပိ္ပစေပဲ အဓိကအနိကဆုတ်ဆုံးမှတဲ့ဥပ္ပစေသူပါပဲနေနိထိုင်နေတွေသင်ပေးရတယ်တရားအထုံးနေတွေသင်ပေးတယ်ခုဒီမှာဒကာကြီးဟောင်းခင်းတို့ဒကာကြီးဥထုံးကြီးတို့ဥထုံးကြီးတို့ဘုန်းကြီးတွေ့နေတယ်ဒကာကြီးတို့တက်ကြီးလာပြီဘုန်းကြီးဒီလားသင်္ကန်းဝဲလို့ရှိရင်ဘုန်းကြီးဒီမှာအနည်းဆုံး9နှစ်နေရာမှာနော်ဒါလည်းဝိနိကံတွေကိုနားလည်မှခွာလို့ရမှာဝိနိကံတွေမနားမလဲဘူးယဟန်ကျုပ်တွေနားမလဲဘုန်းကြီးနားမနေရမှာဒီမှာဒီမှာဝိနိဆုံးဖြတ်ကအဲ့လိုကြီးဆုံးမတာ ဘာဖြစ်လဲဆိုဒီကကြီးတို့သင်္ကန်းဝိလာအပြစ်ဖြစ်မှာဆိုဗုဒ္ဓအဲ့ဒီနဲ့ထိန်းတာဒီကကြီးတို့ဘုန်းကြီးဝီနည်းတွေသင်ပေးရမယ်တရားထုံနည်းတွေသင်ပေးရမယ်ဒီကသူဖះဘာထိန်းချုပ်လဲဆိုဒီကကြီးကလည်းဘုန်းကြီးတို့ဒီကကြီးတို့သင်ကြီးတွေကလည်းဘုန်းကြီးကိုဝေယောဥစ္စာပြန်လုပ်ပြီးစောက်ရှောက်အောင်အဲ့လိုမိန့်ထားတယ်အဲ့ဒါပါပဲသင်္ကန်းဝတ်ပြီးမှတ်ထားနော်ဘယ်เจ้าမဲ့ဝေဝေဒီဝီနည်းတွေလေ့လာမယ်ဝီနည်းသင်ပေးတဲ့ဆရာများကိုရွေးချယ်ပါ ပြီးတော့ကမ္မထာနေသင်ပေးတဲ့ဆရာများကိုလည်းရွေးချယ်ပြီးနေပါအဲ့ဒါဆိုဒီကကြီးတို့ဝတ်တရားတွေအကျိုးရှိလိုက်မယ်နော်ကိုကုဒါပြောတယ်ရှင်သာရိပုတ္တရာကဒီကိုရင်လေးကို तू ကဝတ်ပေးတာဝတ်ပေးတာသူ့တပည့်လေတစ်ပင်အောင်မှငြိမ်ငြိမ်သက်သက် तू တရားအထုတ်နေတယ်ဒီလိုအိရိယပုံငြိမ်ငြိမ်သက်သက်နဲ့အာထုတ်နေအာနာပါနသိကောင်းတယ်လို့ဆိုလိုတယ်အဲ့မှာရှင်သာရိပုတ္တရာဖယားကဒီတရားသင်ပေးတာ तू မသိဘူးဖယားနဲ့ခုနရုပ်သူ့ရဲ့ရုပ် ရုပ်ခန္ဓာကိုမှနှစ်သက်လို့ရုပ်ကိုရှုခိုင်းတာရှင်သာရိပုတ္တရာမသိဘူးသူ့အနေနဲ့သူ့တပည့်သစ်ပင်အောင်မှငြင်းငြင်းသက်သက်တရားသူလည်းဆုံးကံမခေါ်ဘူးနော်ဟေးရာဟုလားဆုံးကံကြီးကဆုံးကံထွက်ဆိုဒီလိုမပြောဘူးဘာပြောသွားလဲသစ်ပင်အောင်မှငြင်းငြင်းသက်သက်ထိုင်နေတဲ့ရှင်ရာဟုဟေးရာဟုလားဒီလိုငြင်းငြင်းသက်သက်ထိုင်နေအာနာပါနမောင်းနေမှတ်တာကောင်းတယ်ကွာအာနာပါနမိုင်သိကျိုးကျေးဇူးများတယ်အဲ့ဒါပဲပြောတော့ဘယ်လိုမှမယ်လဲပြောမတော့ဘုရားတပည့်ဆိုတော့လေ ဆရာသမီးပြောသမျှလည်းနားထောင်တာလည်းဘယ်လိုမှမှမသိဘူးအဲ့ဒီနေ့ကမြတ်စွာဘုရားလည်းဆုံးကမကြွမှန်းသိတယ်မြတ်စွာဘုရားလည်းသူ ဆုံးပုံပြီးတော့လေရာဟုလာ ဆုံးဖို့ကြောင်းဆိုတာလည်းမမှားဘူးရှင်သာရိပုတ္တရာဒီကိုရင်လေးရန်ဆုံးကမထွက်ရမှန်းသိတယ်ဆုံးဆုံးမစားမှန်းဘယ်သူမှမပုတ်ခိုင်းဘူးရှင်အာနန္ဒာလည်းမပုတ်ဘူးအဲ့လိုအဲ့ဒီနေရာရှင်းရှင်းပြောရင်တော့ဆုံးမစားရဘူးပေါ့သူကသူဒီဒီ 30ဒီရုပ်ကမ္မထာမှတ်ရင်းနဲ့ပဲအချိန်ကုန်သွားတယ်ညနေပိုင်းလောက်ရောက်တဲ့ခါကျတော့ဒီဖျားစီသွားတယ်သွားရင်အကြောင်းရသူမနေ့ကဆရာကြီးကပြောသွားတာအာနာပါနမှတ်กว่าဒီလိုညင်ညင်တက်တက်နေအာနာပါနသိကောင်းတယ်သိအကျိုးကျေးဇူးများတယ်ဒီလိုပြောသွားအဲ့ဒါသွားမေးအဲ့တော့ဘာသွားမေးလဲဆိုရှင်မြတ်စွာဘုရားဒီရောက်တယ်မြတ်စွာဘုရားအာနာပါနကမ္မထံ အကျိုးကျေးဇူးများလောက်ဘယ်လိုပွားများမလဲဘယ်လိုအထောက်ရမလဲအဲ့လိုဘယ်လိုပွားများအထောက်လို့ရင်အကျိုးများတယ်လေဒါသွားမေးတယ်ဗျနော်အဲ့ဒီမှာအကျိုးနည်းနည်းလေးပြောမယ်နော်ဒီမှာထကရာရေးတာလေဒီထဲမှာပဲပါလို့ခွန်ကြီးပြောပါဒီခုမာယာဟုလောဝါဒတောကရဒါအာနာမနာအထုတ်တဲ့ပုံကိုယ်တွေအတွက်အင်မတန်ဝမ်းသာစရာချက်ပါအာနာမနာအထုတ်မယ်ဆိုရင်လည်းအဲ့ဒီပုံက ဒီတထိုင်တွင်းမှာပဲပါမီပါလို့ရှင်ယဟန္တာဖြစ်နိုင်တယ်နောက်တစ်ချက်ကြပါလဲအဲ့ဒီတထိုင်တွင်းမှာယဟန္တာမဖြစ်ဘူးဆိုရင်ဆက်အထုံးတယ်သေဂာနိကာလမှာသမတိတိယန္တာဆိုအသက်လည်းဆုံးသွားတယ်ယန္တာလည်းဖြစ်သွားဒါကိုသမတိတိယန္တာလို့ခေါ်တယ်။သေဂာနိကာလမှာသေလည်းသေယန္တာလည်းဖြစ်သွားတယ်သမတိတိယန္တာဖြစ်နိုင်တယ်။မှန်တယ်မနော်။အထုတ်အခုဒကာကြီးတို့ဘုန်းကြီးတို့ဒီတထိုင်တွင်းမှာလည်းပါရမီထူးရှင်ယန္တာဖြစ်နိုင် အဲ့ဒီလိုမှမဖြစ်ဘူးဆိုရင်ဒေဂဏီကာလမှာဒီအသက်လက်ထွက်ဒီယဟန္တာလည်းဖြစ်ဒါကိုသမတိတိယဟန္တာလို့ခေါ်တယ်ပါဠိလိုသမတိတိဗမာလိုပြောရင်သေတာလည်းသေလည်းသေယဟန္တာလည်းဖြစ်အတူတူပဲတပြိုင်တည်းတည်းဖြစ်သွားတယ်ဒါအကျိုးဒုတိယအကျိုးတတိယအကျိုးပြန်ပြောမယ်နော်တတိယအကျိုးမပြောမယ်ပြန်ပြောမယ်ပြန်တတိယအကျိုးပြောမယ်အဲ အဲ့ဒီလိုတရားထုတ်ရင်လည်းသေမယ်ဒေါဘဒေါသနဲ့တရားမှမဟုတ်တော့ကြိတ်မိတ်ပြီးတရားမှမဟုတ်တရားလေးနဲ့အမှတ်တရပုံမှန်လေးနဲ့သေသွားတာပြောတာတရားသတိအမှတ်တရလေးနဲ့သေသွားရင်နတ်ပြည်ရောက်မယ်တဲ့နတ်ပြည်မှာဓမ္မဂရိကနတ်သားဗြဟ္မာအရိယာနတ်သားတွေရှိတယ်အရိယာဗြဟ္မာတွေရှိတယ်အဲ့ဒီအရိယာဗြဟ္မာအရိယာနတ်သားတွေကနေသူတို့မှာဆရာမလာလာပြီးတရားဟောတယ်အဲ့ဒီချိန်မှာတရားဟောကန်ကြီးကလာဖိတ်တယ်ဖိတ်လို့ရင်အာ အခုတရားနာကြွားကြပါကျွန်တော်ကသင်တို့အတွက်တရားဟောပါမယ်ဆိုရင်အဲ့မှာဓမ္မကြီးတော်ခင်မကြီးအဲ့လိုအတန်ကြားလိုက်တာကိုကနာကျင်တဲ့စိတ်ပေါက်တယ်လူဘဝမှာဘာမှမလုပ်တိုင်းဟိုနတ်ပြည်ရောက်တော့လေဟီလာဝါလာနဲ့ချိန်ကုန်တာပဲဘလောက်ဖိတ်ဖိတ်မလာဘူးလူဘဝလိုပဲဘလောက်ကြီးအော်ဟေ့နေလို့လေလာခြင်းမလားနတ်ပြည်ကပုံဆိုးတာဘဝပြောစရာအယုံများတာကျတို့လေးချင်းမရှိထားလို့တော့ဘယ်သူကခေါ်လို့မှသွားနိုင်မှာမဟုတ်လေးချင်းရှိထားတဲ့ပုဂ္ဂိုလ်က ဟာတရားတန်ကြားနေမြင်ချက်ချင်းနိုးကြလာဟာတရားဟောမယ်ဆိုပါလားအဲ့မှာသွားနာတယ်နာရင်းနဲ့ကြင့်ရင်းနဲ့အဲ့ဒီမှာရဟန္တာဖြစ်နိုင်တယ်ဒီလိုမိန်သွားဒါသုံးချက်လေးချက်ကြအဲ့ဒီနတ်ပြည်မှာတရားမရဘူးဆိုရင်တဲ့ဘုန်းကြီးတို့ခုဗုဒ္ဓအာနာနတ်တရားတက်တန်းရှိတယ်လေဒီဖျားရတာနာတွေ့ရတော့လူပြန်ဖြစ်ဖို့မရှိဘူးဘာလို့တာနာ9000ပဲထားခဲ့တာဟုတ်အဲ့တော့ဒီတာနာ ရားဗုဒ္ဓခေါဏမသာနာကွဲမယ်နောက်ရိယမတ္တမတ္တရာရိယရိမတ္တရာဘုရားသာနာတော့မထွန်းကားသေးဘူးမပွင့်သေးဘူးပေါ့အဲ့ဒီဂျာကာလာမှာ ဖြစ်ရင်လည်းပိစကဗုဒ္ဓဖြစ်နိုင်တယ်နော်အဲ့လိုပိစကဗုဒ္ဓမဖြစ်ဘူးဆိုရင်နောက်ဘုရားလက်ထက်အဲ့တော့ဘုရားမျက်မှောက်ကာလာမှာတရားကိုနာရင်းနဲ့ကျင့်ရင်းနဲ့ဘာရဓာတုစီရတို့ကြာညာညာတိတ်ထက်တယ်နည်းနည်းဟောနဲ့ဒိုင်းနဲ့နဲ့ရှင်းသာရိပုတ္တရာတို့အကျဉ်းချုပ်ဟောနဲ့ဒိုင်းပဲရ ပါဠိဓာတုဆရာတို့ကြခိဗပညာယဟန္တာဖြစ်တာအသိဉာဏ်တိတ်ဉာဏ်နဲ့ဟောတာတို့တို့ချင်းချင်းပဲမြင်မြင်ကမြကြားရင်ကြားကမြတွေးထင်တွေးထားတွေးထင်ကမြကျင့်သိရင်သိကမြကျင့်တဏှာဒိဋ္ဌိမာနကွာအောင်ကျင့်အဲ့လိုမိန့်တာပြတိုင်းတိုင်းနဲ့တကယ်ရဟန္တာဖြစ်သွားအဲ့ဒီလိုနောက်ဖျားလက်ထက်မှာဘုရားရဲ့မျက်မှောက်မှာဘုရားဟောတဲ့တရားတွေကိုကြားနာကျင့်တော့ဒီခါရဲမြန်မြန်ထက်တဲ့တရားရနိုင်တယ် အဲ့ဒီအကျိုး၅မျိုးရနိုင်တယ်နော်ဒါကတော့ဘုန်းကြီးတို့အာနာပါနကအာနာပါနပြောတာပါဘယ်ကမ္မဋ္ဌအထုအထုအတူတူပါပဲဒီပုံစံတိုင်းပါအားလေးမှတ်ထားဖို့နော်ဒီတော့ဘယ်ဟာပဲဖြစ်ဖြစ်ဘုန်းကြီးတို့ဆွဆွမြဲမြဲလုပ်ဖို့ရည်ကြည်တယ်ခက်ခဲကြည်လာဘုန်းကြီးတို့ပြန်တင်ပြကိုကြိုက်တဲ့ကမ္မဋ္ဌဆွဆွမြဲမြဲလုပ်အဲ့ဒါတော့အကျိုးများတယ်အဲ့တော့ညနေချိန်ရောက်သွားတယ် ရှင်ရဟုလာလေးကခုနသစ်ပင်ရင်တရားထိုင်နေရနေပြီတဏီကုံတော့အဲ့ဒီသစ်ပင်ရင်မှာထိုင်နေတာဇွဲကောင်းချက်ကဘုန်းကြီးတို့ဆိုရင်တော့တဏီကုံထိုင်နိုင်မှာပေါ့သူကတဏီကုံထိုင်နေတာထိုင်နေပြီညနေပါညနေဆောင်တဲ့အခါမှာဘုရားကြီးရောက်လာရောက်လာတော့မနေ့ကဆရာကြီးကမိန်သွားတယ်လေညင်ညင်တဲ့တက်လေးတိုင်းအလုံးရောက်လာအာနာပါနပွားများအထုတ်ကွာအာနာပါနသိကောင်းတယ်အကျိုးများတယ်ဒီလိုမိတ်ပါဘယ်လိုအထုတ်ရမှာမသိဘူးလေ ဒီကတော့မြတ်စွာဘုရားရှိတော့မြတ်စွာဘုရားကြီးဒါလိုက်သွားမိတော့မြတ်စွာဘုရားတဲ့အာနာပါနကိုဘယ်လိုပွားများအထုတ်ရင် အကျိုးများပါတယ်လေဘုရားလို့ရှောက်တယ်အဲ့ဒီမှာမေးတာကအာနာပါနမေးတယ်ဖြေတော့ဘာစပြေလဲဓကမဏအကျေကိုစဖြေတာခုနဖြူမာရအဲ့ဒါပြဿနာတက်တာပဲဒီမှာစာမလည်းပါပါတယ်အဲ့ဒါလေးလည်းဘုန်းကြီးပြောခြင်းလို့ဒီစာအုပ်လေးလည်းကင်လာတာနော် ဖြီးမေးတာပါလေအာနာပါနာမေးတယ်ဖြီးတော့ပါလေဓကမနာကျဲကိုဖြီးတယ်။ဘာပြုလို့လဲဆိုတော့ထကရဖြီးရှင်းချက်ပေးတာ။ရှင်ရောက်လာပြမနေ့ပန်းကသူအားထုတ်နေတယ်မနေ့ပန်းနေညနေဒီအားထုတ်သည်ထိဒုက္ခနာမှုဆွမ်းလာမှုတွေ့တာမှုမပြောက်သေးဘူးဗျ။ခန္ဓာကိုယ်မှာဆွမ်းလာတဲ့တဏှာဆန္ဒရာကမပြောက်ဘူး။မပြောက်တော့ဘုရားကအဲ့ဒါကိုပြောက်ဖို့အတွက်ပြောက်အောင်ရှုဖို့အတွက်ဒီနေရာမှာ42ခုတ္တသဆိုပြီး သုံးပြီးဟောသွားတယ်နော်အဲ့မှာ42ပါးသောချင်းအားဖြင့်ဒီခန္ဓာကိုယ်ကိုဝေဖန်ခွဲခြားစိတ်ဖြံပြီးရှုခိုင်းတာဘုန်းကြီးတို့ဟိုတနေ့ကပြောတဲ့32ခုတာတာနော်ဓာကြီး၄ပါးအကျေရအဲ့မှာကိုကြီးရင်ဓကမနာအကျေနည်းနည်းလောက်ပြစေခြင်းနဲ့ဘုန်းကြီးတို့ဒီမှတ်စုပေးတာယောဂီတို့မှတ်စုပေးတာရှိပါတယ်ဓကမထာဘုန်းကြီးတို့နောက်ပိုင်းမှာရိုက်ပေးတာရှိတယ်အဲ့ဒီထဲမှာ နောက်ဆုံးက စာမျက်နှာနံပါတ်၄လောက်မှာပေါ့တက္ကမတာအကျယ်ဆိုတာပါလို့အဲ့ဒါလေးကိုကြည့်လိုက်ပေါ့နော်အဲ့ဒါလေးအဲ့ဒီအဲ့ဒီဟာလေးဒီနေ့ပြောခြင်းတက္ကမတာပထမကဟိုမာမှုပြောမှုဘာညာပေါ့နောက်ဓကမတအကျယ်42မျိုးဆိုပြီးတော့ပထဝီဓာတ်ဆပင်မွေလက်သက်ခြေသက်သွားရည်သာကြောရိုးချင်းချင်းညိုနှလုံးသက်မြေပြင်ဆုပ်ဥမဥတင်စားရဆောင်အောင်နောက် အဲ့ဒါအာဘောပထဝီဓာတ်ပထဝီဓာတ်20ဝိပဿနာရှုမယ်ဆိုရင်ဒါကတော့ဘုန်းကြီးတို့မာတဲ့သဘောပြောတဲ့သဘောလေးတဲ့သဘော ကြားတဲ့သဘောချောတဲ့သဘောပေါ်လေးတဲ့သဘောပေါ်တဲ့ကြားတဲ့သဘောချောတဲ့သဘောဒါတွေရှုရဒါပထဝီဓာတ်အနေနဲ့ရှုသူကနှစ်ပိုင်းပေါ့နော်သမထပိုင်းရှုမလားဝိပဿနာပိုင်းရှုမလားသမထပိုင်းရှုရင်တော့ခန္ဓာကိုယ်ရပြည့်မြအောင်ရှု ဝိပဿနာပိုင်းရှုရင်တော့ဓာတ်တဘာဝမြင်အောင်ရှုကျန်တဲ့သဲကြည်တလေးပြီးချွေသွေးစီကမျက်ရည်စီကြည်ထွေနတ်ဆေးခြင်းငယ်အဲ့ဒီ12မျိုးကတော့အဘောဓဒီဟာတွေကိုတော့သမထဘိုင်းမှာဆိုရင်တော့ပြည့်မြအောင်ရှုဝိပဿနာဘိုင်းမှာကျတော့ဓာတ်သဘောတဘာဝမြင်အောင်ရှုအဘောဓရဲ့တဘာဝအဲ့ဒါ12ပါးအဘောဓရဲ့တဘာဝရိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဒီဟာတွေမြင်အောင်ရှုရမယ်ပြီးတော့မှတေဇောဓာတ် ၄မျိုးဘုရားဟောသွားပါတယ်ဒီဇောတာ၄မျိုးဆိုတာတန်တပတတေဇော တေချာနေချာစားခြင်းဖြားတဲ့အဖြားမျိုးပေါ့ဒါဟတေဇောမိလို့အလွန်လွန်ပူလောင်တဲ့ဖြားတွေကတအားပူလောင်တာအဲ့ဒါမျိုးပါဆိုလို့တယ်ဇီရဏတေဇောအိုမင်း ရင်ကျက်ဆွေးမြေ့တယ်ဘုလို့ဘုန်းကြီးတို့ဒီအသက်ရရပါတော့ပြေးပြေးလေးအိုမင်းလာဆပင်းတွေဖြူလာမယ်ตาရည်တွေတွန့်လာမယ်မျက်စိတွေမုံလာမယ်နားတွေထိုင်းလာမယ်အဲအဲ့ဒါမျိုးပြောပါနော်အဲ့ဒါစီရနာတေဇောပါစကတေဇောဆိုဝမ်းမီပြောတော့နော်အဲ့ဒီဝမ်းကိုစိုက်ရှုရအဲ့ဒါတွေကတော့ဟိုပထဝီတအဘောဓလို့လို့ပုံတတံမရှိဘူးဗျဒီဟာတွေကအဲ့မှာနောက်ဝါယောဓ6မျိုး ဩဒိကမာလီအထက်သို့ဆန်တဲ့ကြောင့်အထက်လေးခြင်းတက်တောင်ပြောတယ်ဂေဂေဒါမျိုးမြည်တာပြောတယ်အထက်သို့ဆန်တဲ့လေးအာရောဂမလေးအောက်ဆိုလေးလဲတာပေါ့လေးဆုံးတာအဲဒါတွေလည်းရှုမှတ်ရတယ်ပရမတော့ပြည့်မြောင်ရှုပေါ့နောက်တော့ဒီဓာတ်တရားသဘာဝမြောင်ရှုကုတ်စီတယဝါဒဒါတော့1 byte အတွင်ဥပြင်ဘက်မှာဒီကလေးဥရင်းမှာဖြစ်တဲ့လေရှိတဲ့ဥပြင်ဘက်မှာဘိုက်တွေနာယိုးထဲမှာထိုးအောင်တာခြားနေရာမှာထိုးအောင်တာဒါဥပြင်ဘက်မှာရှိတဲ့လေရဲ့သဘောကိုပြတယ်ဥတွင်းမှာရှိတဲ့လေကြတော့ဟိုကလေမလဲပဲနဲ့ထဲထဲမှာရုံးရင်ဆံကဖြစ်နေတာတွေတော်တော်ခန့်ခက်တာမျိုးအဲ့ဒါမျိုးဒါကိုကုဋ္ဌတရားဝါယောလို့ခေါ်တယ်နော်ပြီးတဲ့အခါကျတော့ခုနကုသစီယဝါယောဝါတော်ဖြစ်နေနံပါတ်3က နောက်နံပါတ်5ကအင်္ဂမင်္ဂနုတာရီဝါယော အင်္ဂကြီးငယ်ဆင်ရှောင်းနေတဲ့အကြောတွင်းမှာရှိတဲ့လေနော်ဒီလက်လေးတွေစမ်းကြည့်ဒုတ်ဒုတ်ဒုတ်တဲ့သွေးတွေတွန်းဒါအင်္ဂမင်္ဂနဲ့ဒီကတည်းလေးဈာနေရလဲသွားတွေ့တယ်ပေါ့အကောင်းမှဒိတ်ဒိတ်ဒိတ်ဒိတ်ဒါမျိုးတွေပေါ့ဒါအင်္ဂမင်္ဂနုတာရီလေလို့ခေါ်တယ်နောက်နောက်တစ်ခုကဘာလဲဆိုအတ္တတပတ္တဝါယဝင်လေထွက်လေအဲ့ဒါတွေရှုရမယ်ဒါ အဲ့ဒီအရာအကုန်လုံးပေါင်းလိုက်တဲ့ခါကျသက္ကရာဘာသုံးထား40နဲ့40နဲ့နှမျိုး42ခုတာသားဆိုတာဆရာသမားတွေကသုံးတယ်ဒါကြောင့်ဒီလိုပုံကိုယ်တွေကဒီဒီတုတ်တံကို မလေးလာဘူးတဲ့ခါကျတော့ဟင်းဒီဟာဟောတဲ့ဆရာသမားတွေကဘာဖြစ်လဲဆိုတော့ဘုရားဟောတာ32ခုတတပဲဘယ်နဲ့ဒီဘုန်းကြီး42ခုတတတွေပြောနေရလဲဗျာ ဒီသုတ်တံကိုကြည့်ပြောတာမာယာဟုလောဝါဒအဲ့မှာကျမ်းညွန့်နေပါတယ်မာယာဟုလောဝါဒသုတ်တံပြီးတော့မှဓာတုဝင်ကပါဠိတော်ဒီမှာတွေတိုက်ရဟောတာရှိတယ်ဒါကြောင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများတရားဟောတဲ့ဆရာများကစာပေကျမ်းကပြည်ဆောင်လေ့လာပါတယ်ဟောရပါတယ်ဓမ္မသာနဲ့တရားကြီးတို့ဓမ္မကြီးတို့ပြည်ပြီးဟောပါသိမယ်ဘာဖြစ်လို့ဖခင်ကရှင်ရဟုလာမေးတာကဟုတ်လားအာနာပါနမေးတယ်ဖြေတာကဘာဖြစ်သွားလဲဓကမ္မနာကြည်ဖြစ် အကျယ်ရှုနေကိုဖြစ်ဘာဖြစ်လို့လဲဆိုရှင်ရဟုလာလေးကအဲ့ဒီအချိန်ထိအောင်ဒုက္ခနာကိုမှဆွဲလန်းလို့မြတ်နိုးတော့ဘုရားကဒီဆွဲလန်းမြတ်နိုးမှုတွေပျောက်ဖို့အတွက်ကပ္ပံပေးတာဘုရားကမြင်တယ်လေအခုဒကာယူအောင်ခင်မှာဘယ်လိုဖြစ်နေလဲဒကာယူတော်ခင်မှာဘယ်လိုဖြစ်နေလဲဒကာယူထိုးမှာဘယ်လိုမြင်နေမြင်တော့ဒါလိုက်ဒါကိုအစွမ်းလမ်းပြုတ်သွားအောင်ဒါလည်းရှုခိုင်းတာဒါပေမဲ့လို့ဘုန်းကြီးတို့တရားနာတဲ့ကဒီတရားစာပြီးလေ့လာတဲ့ခါကျ အင်းဒီမှာအမေကတခြားအဖေကတခြားဖြစ်နေပါလားအဖြူမကြီးအဲ့ဒါဖြစ်တာသူထဂရာတီကမကြည့်နိုင်ဘူးလေမကြည့်နိုင်တော့ဘုန်းကြီးလာမေးတယ်ဘုန်းကြီးကဒီအကြောင်းအရာလေးရှင်းပြတယ်ဟုတ်တယ်လို့ရှင်ရာဦးလာလေးကအဲ့ဒီချိန်ဒီ तू မနေ့ကတမနလုံးရှုပေမဲ့လို့ तू ရုပ်ခန္ဓာကိုယ်မှာဆွဲလုံးမှာမပြောက်သေးဘူးမကွာသေးဘူးဒါကြောင့်ဘုရားဒါမြင်တော်မူတဲ့အတွက်ယုတ်ကမ္မထာဓကမ္မထာအကျေဟောတာပြီးမှသူလိုချင်တဲ့အာနာပါနာဆက်ဟောတာနော် ဒီတော့ခွန်တို့ဒီရုပ်ခန္ဓာကိုယ်ကဆွဲလန်းမှုတွေပျောက်ချင်ရင်ဒီရုပ်တရားတွေကိုဓာတ်တဘာတဘာဝတွေမြင်အောင်ရှုနိုင်တယ်ပရမအပြစ်မြင်အောင်ရှုနိုင်တယ်ပြီးတော့ဘာလို့မလဲဝိပဿနာအနေနဲ့ရှုနိုင်တယ်ဒါလေးခွန်ကြီးပြောချင်တာပါနော်ဒါကတော့ခွန်ကြီးတို့မဟာယာဟုလောဝါဒတုံနဲ့ဓကမနာအကျင့်ပြီးတာပဲနော်ဓကမနာအကျင့်ပြန်ပြောပါမယ်ဓကမနာအကျင့်ရပါလေပရမကခွန်ကြီးတို့ခုရပြီးသားနော်32ခုတ္တသဆိုတော့ကပတဝီဓာတ်20ပြီးတော့ပါလေ အာဘောဓ12ပါးပြီးတော့မှတေဇောဓကဗလည်း၄ပါးဒီခုနအစာရထဲမှာပါတယ်နော်ပြီးတော့ဝါယောဓက6ပါးအလုံး42ပါးအဲဒါကို42ပုံပုံရှုလို့လည်းပြောလို့ရတယ်42ခုတ္တသရှုတယ်လို့လည်းပြောလို့ရတယ်ကြိုက်တယ်လို့ရှုပေါ့နော်အကျဉ်းရှုခြင်းလည်းရတယ်အကျယ်ရှုခြင်းလည်းရတယ်ဒါလေးသိထားဖို့ဘုန်းကြီးတို့ဒါပြောတာပါနော်ဒီ ဓာရီကတော့လေတို့ဘာတို့ကတော့ပုံသဏ္ဍာန်မရှိဘူးမိခုနကတေဇောဓလေးမျိုးလည်းပုံသဏ္ဍာန်မရှိဘူးပရဝိဓာတ်တို့အဘောဓာတ်တို့ပုံသဏ္ဍာန်ရှာလို့မရဘူးဉာဏ်နဲ့ပဲမှန်းဆဆင်ခြင်ရှုရမယ်တရားတွေဖြစ်နေဒါလေးနားလည်ထားဖို့နော်ပြီးတော့မှဘုန်းကြီးတို့ဒီနေ့ဗာပြောခြင်းလဲဆိုဓကမဏကျဲပြီးတဲ့အခါမှာမရဏတတိကမ္မထံပေါ့ဒါလေးပြောခြင်းနော်မရဏတတိနဲ့ပတ်သက်ဘုန်းကြီးတို့ဟိုဒီ အရင်တုန်းကမတ်စုအရှိပေးတာလေကိုကြီးကြီးအဲ့ဒီထဲမှာပဲပါတယ်ဒီဓကမထာနောက်ဗရမအရင်တုန်းကမတ်စုရှိထဲမှာအိမ်မှာအနာတတိဘာဝနာပွားများရင်ပွားများနည်းဆိုတာဒီပါတယ်တကယ်လို့မရသေးဒီတိုင်းမှနားထောင်တာပါဘုန်းကြီးဒီနေ့အဲ့ဒါဒီနောက်တာတီးတန့်ခွဲမပို့ပြဘူးအရင်တုန်းကဖိုင်ကြီးလိုက်ပို့ထားကြီးအရင်တုန်းကဖိုင်ကြီးလိုက်အာနာပါနာတို့ အတုပါတို့ဓကမထောင်းတို့အဲဒီဖိုင်ကြီးအရှိကြီးပဲရှိတယ်ခုရှိအဲ့ဒီထဲမှာပါတယ်အဲ့ဒီထဲမှာမရဏတတိဘာဝနာပွားများနဲ့ဤဆိုဘုန်းကြီးအခုတော့ဘုန်းကြီးပြောတာပဲနားထောင်ပါနောက်တော့အဲ့ဒီမတ်စုတွေလည်းဘုန်းကြီးတို့ရှိတော့ရှိတယ်ပေါ့ယောဂီတို့ဒီလည်းပုတ်တာဒါမှဖိုင်လိုက်ကြီးဖြစ်နေဘုန်းကြီးခုရဘက်ကတော့ဟိုဘယ်လိုဖြစ်နေလဲဆိုတော့အလုပ်တွေများပြီးတော့မလုပ်နိုင်စားကိုမနေကြည့်များတဲ့အဖြစ်မျိုးရှိနေ အဲ့ဒီမှာဝိသုရိမကဘာစပြောသွားလဲဆိုသေခြင်း၄မျိုးပေါ့လေဘုရားဒီနေ့ပြောသွားတဲ့ဗရဏတတိဆိုတာအတိပဲစပြောရင်တော့ဗရဏသေခြင်းတတိကအဖမအောင်မရအမှတ်ရတာကိုဗရဏတတိသေခြင်းတရားကိုအဖမထပ်တော့ဆင်ញင်တဲ့သဘောအောင်မေးတဲ့သဘောအမှတ်ရတဲ့သဘောဗရဏတတိဘာဝနာလို့ခေါ်ပါအဲဒီမှာဗရဏတတိဘာဝနာပွားတဲ့အခါမှာသေခြင်း၄မျိုးကို ဝိသုဒ္ဓိမကစပြမယ်ဒါကြောင့်ဘုန်းကြီးဝိသုဒ္ဓိမကပေခြင်း၄မျိုးဆိုယောဂီတို့စီခုခေါင်းစီပေးထားပါတယ်အဲ့ဒါလေးစပြောပါပေခြင်း၄မျိုးဝိသုဒ္ဓိမကပါဠိလိုလေးတုံထားပါတယ်နော်သမုတ်စေရမရဏယဟနာပုဂ္ဂိုလ်တို့ရဲ့ယုံနာအကျွင်းမဲ့ချုပ်ပြတာယဟနာပရိနိဗ္ဗာန်ဆံသွားပြီဘုရားပရိနိဗ္ဗာန်ဆံသွားပြီဒါကြတော့တတ္တဝအများနဲ့မဆိုင်ဘူးဘုရားယဟနာများနဲ့ဆိုင်တယ် အဲ့ဒါကိုသမုတ်စေနာမရဏလို့ခေါ်တယ်နောက်ပြီးတော့ခဏိကမရဏယုံနံတေခယုံနံတေခတရားတို့ပင်ခဏဆိုင်နဲ့ပြက်ချင်းပေါ့ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ဆင်းရဲပြက်တယ်တရားရှုမှဗြဟ္မာဆိုနာယုတ်တွေနာယုတ်တဘာဝနာတဘာဝတွေမြင်အောင်ရှုခိုင်းတယ်ယုတ်တဘာဝနာတဘာဝတွေရှုရင်ရှုရင်လည်းဗာပြက်လာလဲဆိုယုံနံတဘာဝတွေကွဲကွဲပြားပြားသိလာတာပေါ့နော် ယုံနာတဘာဝတွေကွက်ကွက်ပြားပြားသိလာပြီဆိုရင်ဒါနာမရူပပရိစ္ဆေဒဉာဏ်ပေါ့နာမရူပပရိစ္ဆေဒဉာဏ်ရပြီးတဲ့နောက်ပိုင်းမှာじゃဘုန်းကြီးတို့ဘာဖြစ်လာလဲဆိုဒီနာယုတ်တွေကိုကြောင်းကျိုးသိတဲ့ဉာဏ်မျိုးဖြစ်လာတယ်နော်နာယုတ်ကိုသိတဲ့ကြောင်းကျိုးဉာဏ်မျိုးဖြစ်လာတယ်နာယုတ်ကိုသိတဲ့ကြောင်းကျိုးဉာဏ်မျိုးဖြစ်တာကိုဒါဒုတိယဉာဏ်ပေါ့နော်ပစ္စယပရိကဉာဏ်ခေါ် ပစ္စယပရိကညာရပြီဆိုနောက်တော့ဆက်ပြီးကျင့်ရတယ်ဒီကြောင့်ကျိုးဆက်ဆက်ဖြစ်နေယုံနာတဘာဝတွေမမြဲတဲ့ဘောသဘောဆင်းရဲတဲ့သဘောကိုဖြစ်ချင်လို့မဖြစ်တဲ့နတ္တသဘောမြင်အောင်ကျဲဒါတတ္တိယညာဒါသမန္တလညာလို့ခေါ်တယ်အဲ့ဒီကနေဆက်အထုတ်တယ်ဒုက္ခဝိနာတွေစတွေ့ပြီဆက်အထုတ်ရင်သမာဓိအကောင်းလာဒုက္ခဝိနာကျော်သွားလိမ့်မယ်ဥရပြညာရှေ့ပိုင်းတော့မှဒုက္ခဝိနာတွေကျော်မယ်အလင်းတွေပီတိတွေပတ္တိတွေမျိုးစုံလာလိမ့်မယ် နော်စိတ်ချမ်းသာတွေကိုယ်ချမ်းသာတွေမျိုးစုံလာလိမ့်မယ်ဒီမှာဘုန်းကြီးတို့အဒီမှာအဲ့ဒါတွေမလိုက်နဲ့ခန္ဓာကိုယ်ပြန်ကြည့်ခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာကိုယ်မှာရှိနေတာတွေကအဓိကဒီဘေးအာယုန်တွေမလိုက်နဲ့အဲ့လိုကြီးကြီးနဲ့ဒီခန္ဓာကိုယ်ကပြန်ကတ်လာလိမ့်မယ်ကတ်လာတဲ့ခန္ဓာကိုယ်ပေါ်မှာရှိတဲ့ယုံနံတရားတွေရဲ့ခတ်သွက်သွက်ပေါ်ခတ်သွက်သွက်ပျောက်တဲ့တရားတွေကိုယ်တိုင်ကိုယ်ချမြင်လိုက်မယ်ရှင်တော်က ဘုန်းကြီးတို့တွေတဖောင်းနဲ့ဥပမာဝါယောဒဖောင်းပြီးမှတ်တဲ့ပုံကိုဆိုရင်တဖောင်းနဲ့တပိန်နဲ့မြင်ပါတယ်အဲ့ဒီညာရောက်သွားရင်အာတဖောင်းတွေမှာအများကြီးတွေမှာတပိန်တွေမှာအများကြီးတရှုတဆိုင်ထဲမှာလဲငကောဆိုတခုပဲတွေ့တာအဲ့ဒီညာရောက်ရင်အာဒီတရှုတဆိုင်တွေမှာအများကြီးတွေ့တာတရှုတဲ့တွေမှာတဆိုင်တွေအများကြီးတွေ့ခြေတလန်းတွေမှာလဲအများကြီးတွေ့တာရောက်တာဖြစ်ဖြစ်တာဖြစ်စဉ်ဖြစ်ပြီးဖြစ်ဖြစ်အများကြီးတွေ့တာအဲ့လို အများကြီးတွေ့တဲ့ဟာကိုဥဒဗျညာနောက်ပိုင်းလို့ခေါ်တယ်။ယုံနာနေခတ်သက်သက်ပေါ့ခတ်သက်သက်ပျောက်တဲ့သဘောမျိုးတွေမြင်တာကိုဥဒဗျညာနောက်ပိုင်းအဲ့ဒီကနေဆက်အထုတ်လိုက်ဖြစ်စဉ်တွေကမြန်လုံးအကြတော့မတွေ့အပြက်ပဲသွားတွေ့တယ်။အဲ့ဒါပင်ကညာလို့ခေါ်တယ်။အပြက်ကျမြင်နေတာအပြက်ကျမြင်ဟာငါချိန်မြင့်တေးရတော့မှာမလားအိမ်မှာကြောက်လာတာ။အဲ့မှာဝိပဿနာဉာဏ်နေတက်တာပဲ။သင်္ခါရတရားတွေဘင်္ခဏနဲ့ဆိုင်တဲ့ အပြက်ဒါခဏိကမရဏခေါ်တယ်သေခြင်းတရားကိုစဆင်ញင်တဲ့ပုဂ္ဂိုလ်ဒီဘင်ဘင်ကညာသူမတွေ့ဘူးရင်ဆင်ញင်မှုခက်တယ်အဲကြောင့်ဘင်ကခဏိကမရဏဆိုဘင်ခဏနဲ့ဆိုင်တဲ့အပြက်သင်္ခါရတရားတွေဘင်ပေါ့သင်္ခါရတရားအပြက်ပေါ့အဲ့ဒါဒါညာနဲ့ဝိပဿနာညာဖြစ်မှမြင်နိုင်တယ်ဝိပဿနာညာနဲ့မဖြစ်ဘဲနဲ့ရမ်းဆင်ញင်လို့မရဘူးဒီတစ်ချက်ပြောတယ်နောက်နံပါတ်3သမုတိမရဏ သစ်ပင်တည်သွားတယ်တန်တည်သွားတယ်ဗရာတည်သွားတယ်ဒါတွေကတော့တောင်ကဖြစ်ဖွယ်မဟုတ်ဘူးအချို့ချွင်းချက်နေနဲ့တည်ရလေးတွေကြွေကြလို့ရောရောဝါလေးတွေမြင်လို့တောင်ကရရတော်တရားရတယ်ရှိမယ်နဲပါတယ်ပါရမီရှိမှရပါနောက်တစ်ခုကတော့ဇီဝိတေနေတိရုပ်ပစ္စေရကမရဏတဘွားမှာဆုံးသသေသွားတဲ့အသေးမျိုးပေါ့ဒါကိုဇီဝိတေနေတိရုပ်ပစ္စေရကမရဏကောင်းတယ် အဲ့ဒီထဲမှာယန္နာတို့ရဲ့ပြိဋိမဆန်ခြင်းမျိုးခုနသင်္ခါတရားတို့ဘင်ဘင်ကညာမျိုးသမ္ပုတိမရဏသစ်ပင်သေးတဲ့တန်သေးတဲ့ဗရသေးတဲ့ဒီလိုအသေးမျိုးတွေကိုဒီမရဏတတိဘာဝနာမှာမရှုပါနဲ့လို့ပြောတယ်အဲ့ဒါမျိုးတွေမရှုရဘူးနောက်ဆုံးဖြစ်တဲ့တဝါမှာအဆုံးသတ်သေသွားတယ်တဝါမှာအဆုံးသတ်သေတဲ့သေခြင်းမျိုးပေါ့အဲ့ဒါကြတတ္တဝအများနဲ့လည်းဆိုင်တယ် ထင်လွယ်မြင်လွယ်လည်းရှိတယ်။တန်ဟူကညာဖြစ်ခြင်းရဲ့အကြောင်းရင်းလည်းဖြစ်တယ်။နော်။အဲ့ဒီနောက်မှာကိုကြီးအဲဒါကြောင့်အဲ့ဒီမရဏတတိဘာဝနာမျိုးကိုလာဆက်ပွားရမယ်လို့ပြောတယ်။နောက်တစ်ခုကတော့ဘုန်းကြီးတို့ဘာပြောတာလဲဆိုဘုန်းကြီးခေါင်းစည်းပေးတာဗိဓမတသင်္ဃလာတဲ့သေခြင်းတရား၄မျိုး ဒါလည်းဝိသုရိမက်လည်းဒါပဲပြန်ရေးတာဝိသုရိမက်ကတော့ဗိဓမထသင်္ဃလာတဲ့သေခြင်း၄မျိုးကိုသူကတော့နှစ်မျိုးပြန်ခွဲတော့ပါတင်းညိုကျမ်းလာဘုန်းကြီးတို့ခုံလို့တော်တော်များများတင်းညိုတင်မှုတယ်တင်းညိုဗိဓမထတင်တယ်ဆိုအဲ့ဒါပါပဲနံပါတ်1ကဘာလဲဆိုကောင်းမှုကံကုံလို့သေးတာနံပါတ်2ကတက်တန်းကုံလို့သေးတာဒီလိုကြောင့်ကောင်းမှုကံကုံလဲကောင်းမှုကံလည်းကုံတယ်တက်တန်းလည်းကုံတက်တန်းလည်းကုံတယ်အဲ့လိုသေးတာမျိုး နော်ကောင်းမှုကံကုံလို့သိတာတစ်မျိုးနော်သူ့ရဲ့ပြုလုပ်ထားတဲ့ကံလေးကုံသွားလို့သိတာကျို့ကြလဲတက်တန်းကောင်းမှုကံတော့ရှိသေးတယ်တက်တန်းကပြီးလို့သိသွားတာအဲလိုမျိုးကျို့ကတက်တန်းရှိသေးတယ်သူ့ရဲ့ကုသကံကုံလို့သိသွားတာဒီလိုကြတော့ကောင်းမှုကံလည်းကုံလို့သိတယ်ကံမှုကံလည်းကုံတက်တန်းလည်းကုံလို့သိတာအဲ့ဒီသိခြင်း၃မျိုးပေါ့လေ ဝိသုရိမကထပ်ခွဲပြဒါကာလမရဏလို့သုံးတာပါဒီပုဂ္ဂိုလ်ကကောင်းမှုကံလည်းရှိသေးတယ်တက်တန်းကလည်းရှိသေးတယ်အဲ့လိုမှမဟုတ်အကြောင်းတစ်မျိုးမျိုးနဲ့ရှေးအရင်ဘဝတုန်းကပြုခဲ့တဲ့အကုသိုလ်ကံယခုကပြုလို့တဲ့အကုသိုလ်ကံဥပိ္ပစေတကကံကံလို့ခေါ်တယ်ရုပ်တရားကာအရှိရင်ဖြစ်သေးမယ်ဘုံပေါက်ွဲပြီးသေးမယ်လက်နဲ့တွေထိမှန်ပြီးရုပ်တရားသေးတာမျိုး ဒါဥပိ္ပစေကမရဏခေါ်တယ်အဲ့ဒီဥပိ္ပစေကမရဏကြတော့ရုတ်တရက်တည်တာမျိုးပေါ့နော်အဲ့ဒါကြတော့အကာလမရဏလို့ခေါ်တယ်ဒီမှာဝိသုရိမကပြောတာဒီမရဏတတိဆင်ញင်တဲ့အခါမှာကာလမရဏပဲဖြစ်ဖြစ်အကာလမရဏဖြစ်ဖြစ်အကုန်လုံးဆင်ញင်စီးပြနိုင်တယ်လို့ဒီလိုပြောတယ်ပေါ့ဒါလေးလည်းမှတ်ထားဖို့ပါပြီးတော့မှဗာဆက်ပြောသွားလဲဆိုနီမာလမ်းမပွားများခြင်း ဒါလေးဘုန်းကြီးတို့ခေါင်းစည်းပေးထားပါတယ်နိမလမနီနီလမှားရစွာဆင်ခြင်ခြင်းပွားများခြင်းအတူတူပဲပေါ့ဗျာဒီတေခြင်းတရားကိုဆင်ခြင်တဲ့အခါမှာကိုယ့်ရဲ့အသေးကိုဆင်ခြင်ရမယ်ဆိုတာသူကသူများသေးတာပေါ့ဟုတ်ကိုချစ်ခင်မြန်လို့တဲ့ပုဂ္ဂိုလ်တေခြင်းတရားဆိုတော့ဆင်ခြင်ရင်ဟူဆွေးတော့ကနေဖြစ်တတ်တယ်အဲ့ဒါမျိုးအဲ့ဒါမှားတယ်လို့ဆို ကိုမုံနေတဲ့ပုံမုံနေဆိုကိုအမြင်ကတ်တဲ့ပုံကိုတွေးတာနဲ့အမြင်ကတ်နေနော်သဘောမကျတဲ့ပုံကိုရန်သူကိုကိုနှုတ်စိတ်နဲ့ဒုက္ခပေးနေတဲ့ပုံကိုအဲ့လိုပုံကိုသိချင်းတရားတော်မြောက်ဟောဒီကောင်သိတာကောင်းပါလေဒါမျိုးဝမ်းမြောက်ဝမ်းသာဖြစ်နေတာလေဒီကောင်မှသိတာကောင်းပါလေဒါမျိုးဖြစ်တာမချစ်မမုန်းတဲ့ပုံကိုမသိတဲ့ပုံကိုကိုမရင်းနေတဲ့ပုံကိုဒီလိုသိချင်းတရားဆင်ញံရလဲကိုနဲ့ဆက်ဆံမှုဖြစ်တဲ့တဲ့တာဝကပေါ့ဟောသူသူတို့လည်း ဒီတယောက်ယောက်သိတယ်လို့သူတို့လည်းသိရမှာမလားလို့အဲ့ဒီတောင်ကညာမဖြစ်နိုင်ဒါကြောင့်အဲ့ဒီခုနပုဂ္ဂိုလ်၃ယောက်ကိုတော့သိခြင်းတရားဆင်ញင်မှု သွားသူတို့ရဲ့သိခြင်းတရားဆင်ញင်မယ်ဒီသိခြင်းတရားဆင်ញင်မှုကနီးမှားတယ်လမ်းမှားတယ်လို့ဒီလိုဆိုလိုပါတယ်နီးမှလမ်းမှပွားတာပါလေဆိုတော့ကိုယ်အသေးကို အောက်မေ့ရကိုယ်အသေးကိုအောက်မေ့ဆင်ញင်မှတောင်ကဖြစ်မယ်ဒီတော့ သေခြင်းတရားဆင်ခြင်တဲ့အခါမှာပရမသူများအသေးကိုယဉ်ကြည့်ရပါတယ်။တတ်ခံလို့သေသေးအလိုလိုနည်းနဲ့သေသေးသူ့ရဲ့ယုတ်ကလကြည့်ရမယ်။သူသေသွားတဲ့ပုဂ္ဂိုလ်အားလို့ချမ်းသာတော့ဘလောက်ချမ်းသာချမ်းသာသေခြင်းတရားနဲ့ဆုံးသာတာပဲ။ပညာတတ်လို့သေတယ်ဆိုရင်ဘလောက်ပညာတတ်တာသေခြင်းတရားနဲ့ဆုံးသာပါတယ်။ဘုန်းကြီးဘုန်းကြီးတွေဘုန်းကြီးတယ်။ဟောဘလောက်ဘုန်းကြီးကြီးသေခြင်းတရားနဲ့ဆုံးသာပါလားဒီလိုမြောင်ကြည့်ရအောင် ပထမသူများတည်ုံမြင်အောင်ကြည့်နော် တကယ်လို့သေးနေတဲ့ပုဂ္ဂိုလ်ဟာချမ်းသာလို့သေးသလားအာနာကြီးလို့သေးလားမသေးဘူးရိုးရိုးပဲသေးတယ်ဆိုရင်တတ္တဝါတဲ့တတ္တဝါတဲ့မိုးရလာရင်သေကြပါလားသေခြင်းသဘောမလွန်ဆမ်းမနိုင်လားမလွန်ဆမ်းနိုင်ပါလားသေခြင်းတရားနဲ့ဆုံးသတ်ရပါလားအဲ့လိုဆင်ញံအောင်မရမယ်နော်အဲ့လိုဆင်ញံပြီးသူများအသေးကိုမြင်ပြီးဆိုမှ ကိုယ်ခန္ဓာကိုပြန်ကြည့်မယ် နော်ကိုယ်ခန္ဓာကို ကိုယ်အသေးကိုမြင်အောင်ကြည့်မယ်ကိုယ်အသေးဆိုတော့သူ့ရဲ့ယုတ်ကလနေရာမှာကိုယ်ယုတ်ကလအစားထိုးလိုက်ရတယ်နော်ကိုယ်အသေးကိုမြင်အောင် ကိုယ်အသေးဆိုတော့ဘယ်လိုလဲဆိုကိုယ်အိတ်နေတဲ့ပုံပါဗျာကိုယ်အိတ်ပြောင်နေဘာမှမသိတော့သေခြင်းတစ်မျိုးပဲခုနသူများသေးတဲ့ယုတ်လောင်းနေရာကိုယ့်ရဲ့ယုတ်ကလစားတွေဟောငါလည်းပဲသူ့လိုပဲမုတ်ချသေးရမှာပါလားငါရဲ့အသက်ရှင်က သိခြင်းတရားနဲ့ဆုံးသမှာပါလားသူ့လိုပဲသိခြင်းတရားနဲ့ဆုံးသမှာပါလားငါဟာသိခြင်းတရားမှာရှောင်တွင်းပြေးရမလွတ်နိုင်ပါလားဒါလေးပေါ့နော်အဲ့ဒါဟုတ်တယ်မှန်တယ်အောက်ထက်ဆက်ဆွဲကြည့်မယ်အဲ့မှာကိုယ်အသေးကိုဆင်ញင်ရမယ်နော်နိမလမ်းမှာ ပွားများခြင်းဆိုအဲ့ဒါပါနော်အသက်ခံလို့သိတဲ့ပုဂ္ဂိုလ်လိုလိုသိတဲ့သူတို့ယုတ်ကလကိုဗရမကြည့်ပြီးဆင်ញင်ရမယ် မိကဆင်ញင်ပြီးတော့နောက်ပိုင်းမှာကိုယ့်အသေးကိုဆင်ញင်မယ်သူ့အသေးနေတဲ့ယုတ်ကလနေရာမှာကိုယ့်အသေးစားထုတ်ပါကိုယ့်အိပ်ပျော်နေတဲ့ပုံပါပဲအဲ့ဒါကိုကိုယ်အိပ်ပျော်နေတဲ့ခန္ဓာကိုကိုယ်ကဘေးမှာရက်ကြည့်သလိုမြင်အောင်ကြည့်ရတယ်ဘေးမှာအိမ်မှာမဟုတ်ဆရာတော်ကြီးဒါတော့ဘုန်းကြီးတို့နောက်ပိုင်းရကန်းသမားကြီးအကြောင်းကြားလဲပြောပါမယ်အဲ့ဒီတရားတည်းငါဟာသူ့လိုပဲမဟုတ်ချသေးရမယ်ငါဟာသေးရသူ့လိုပဲသေးရအောင်မယ်ငါဟာသူ့လိုပဲမဟုတ်ချသေးရမယ် ငါသူလိုပဲသေဖို့ရချိန်ကာလပိုင်းချမယ်လို့တော့တယ်ငါရတဲ့ရှင်ကသေခြင်းတရားနဲ့ဆုံးသားမယ်အဲ့လိုဆင်ញင်ပေးဖို့လိုပါတယ်အဲ့လိုဆင်ញင်တဲ့အခါမှာဝိသုရိမက စနစ်လေးချပြတယ်ဒီလိုသေခြင်းတရားဆင်ញင်တဲ့အခါမှာနံပါတ်1သေခြင်းတရားပေါ်မှာအောင်းမေးတဲ့အမှတ်ရတဲ့ဆင်ញင်တဲ့တတိပါရမယ်ဒီပေါ်မှာတတိလေးရှိနေရမယ် ဘုန်းကြီးတို့အာနာပါနာမှတ်တယ်ကအာနာပါနာလေးပေါ်မှာတတိကပ်နေသလိုဒီမှာလည်းသေခြင်းတရားပေါ်မှတ်နေသေခြင်းတရားပေါ်မှာအောင့်မေ့တဲ့အမှားရတဲ့တတိလေးဖြစ်နေရမယ်နံပါတ်1နံပါတ်2တံဝေကပါရမယ်တံဝေကဆိုတာဒီမှာဘုန်းကြီးလည်းစာအတိုင်းပဲပြန်လာတယ်ထိတ်လန့်ခြင်းဆိုအဲ့ဒါအရာအဓိပ္ပာယ်သိမ့်မပြည့်စုံဘူးဗျအဓိကတံဝေကဆိုပါလေဟောသူသေးသလိုငါလည်းပဲတည်ရမှာပါလားသူအိုးသလိုငါလည်းအိုရမှာပါလား သူယောဂဖြစ်တယ်လို့ငါလည်းဖြစ်ရမှာပါလားအဲ့ဒါပါတာဝကအစစ်နော်အဲ့ဒါလေးမှတ်ထားမယ်နော်ပြန်ပြောပါမယ်သိချင်းတရားဆင်ခြင်ကတာဝကဆိုတာထိတ်လန့်တယ်လို့ဆိုလိုတာမဟုတ်ပါဘူးသူတည်တယ်လို့ငါလည်းတည်ရမှာပါလားသူအိုတယ်လို့ငါလည်းအိုရမှာပါလားသူယောဂဖြစ်တယ်လို့ငါလည်းယောဂဖြစ်သူယောဂဖြစ်ပြီးတည်တယ်လို့ငါလည်းယောဂဖြစ်ပြီးဒီလိုပဲတည်ရမှာပါလားအဲ့လိုတာဝကမျိုးဆိုလိုပါတယ်ထိတ်လန့်တာကြောက်ရွံ့တာပြောလို့တာမဟုတ်ပါဘူးနံပါတ်၄ တတိညာနဲ့ပြည့်စုံရမယ်ဒါပြောပါတယ်ညာနဲ့ညာလည်းပါမယ်တတိညာဆိုတာဘာလဲဆိုတော့ညာဆိုတာဘာလဲဆိုတော့ဒီတေချင်းတယောက်တကယ်လက်ခံတဲ့ညာမျိုးခုနဟုတ်တယ်ကိုချင်းအပေါ်မချအဲ့နာဟုတ်တယ်အဲ့နာတော့ရတာအောက်နာ အောက်နာလေးမှာအဲ့ဆာမျက်နှာအဆုံးအဲ့ဆာမျက်နှာအဆုံးဘာလို့ဆွဲချပြန်မသိဘူးအောက်အပေါ်ပြန်တင်လိုက် ဉာဏ်ဆိုတာဘာလဲဆိုသိခြင်းတရားကိုတကယ်လက်ခံတဲ့ဉာဏ်မျိုးကိုဆိုလိုပါတယ်နော်သိခြင်းတရားတကယ်လက်ခံတဲ့ဉာဏ်မျိုး နော်သိခြင်းတရားဆင်ခြင်က၃ခုအဲဒီမှာကြည့်လိုက်နံပါတ်၁ကငါဒီမုတ်ချတရားဥပမာဆိုတော့အဲဒီအောက်ကအကြောင်းပါသိခြင်းတရားအမအောင်မေမှုမှတ်ရမှုတတိပါရမယ်ပြီးတော့တံဝေကသူသိတယ်လို့ငါလည်းသိရမယ်သူယောဂဖြစ်တယ်လို့ငါလည်းယောဂဖြစ်ရမယ်နော် အဲ့ဒါတောင်ကသူအိုတယ်လို့ငါလည်းအိုရမယ်အဲ့ဒါတောင်ကလို့ဆိုလိုပါတယ်နောက်ဆင်ញင်မှုတံပစင်ညံပါရမယ်ညံဆိုတာကအတိညာနဲ့မှတကယ်ကိုငါလည်းဒီနေ့ချိန်ကြဒီလိုပဲသိရမှာပါပဲလားဆိုတော့မြင်အောင်ရှုရမယ်အဲ့မှာမှတ်ချက်လေးရေးထားပါတယ်ဗရဏတတိဆင်ញင်ပွားများတဲ့အခါမှာဥမာကိုယ်ဆွေမျိုးသားချင်းဒီကိုဥမာဘုန်းကြီးစုံတဲ့နေရာပေါ့နောင်တော်ကြီးရဲ့ဇာမနာမှာဆင်ញင်ဝမ်းနဲ့ပူဆွေးမှုတွေ ဖြစ်နေတာဒါမရဏတတိဆင်ញနာမဟုတ်ဘူးဗျအဲ့ဒါဆိုရက်လိုက်တော့စိတ်မချမ်းသာမှုတွေတချို့ကြလဲရုံလောင်းကြီးပြီးကြောက်နေတာတွေအဲ့ဒါကြိုင်တော့ဒါမရဏတတိမဟုတ်တော့ရှုရင်းနဲ့စိတ်ဓာတ်တွေကြလာတွေဒါတွေဖြစ်လဲဒါမရဏတတိမဟုတ်တော့အဲ့ဒီတရားတွေအကုသိုလ်တွေပဲမရဏတတိပေါင်းတာအကုသိုလ်တရားမဟုတ်ဘူးတတိတို့တာဝကတို့သံဇဉ္ဉံပါတဲ့အတွက်ကုသိုလ်တရားတာ ဖြစ်တယ်ဒါပဲကုသိုလ်တရားလို့မှတ်ထားမယ်နော် အဲ့တော့ဒီမှာပြောချင်တာသေခြင်းတရားမှာဘုန်းကြီးတို့ကတာဝကဆိုတာသေခြင်းတရားမှာတာဝကဆိုတာကိုကြောက်လန့်မှုလို့အဓိပ္ပာယ်ပြန်ကြောက်လန့်မှုမဟုတ်ဘူးเนาะခုနလိုမှတ်တာဟောသူပရိသန်နေနေသလိုငါလည်းပရိသန်နေနေရမယ်ပရိသန်နေတဲ့ဒုက္ခတွေကြုံရမယ်သူအိုသလိုငါလည်းအိုရမယ်လူတွေကြည့်ပြီးတော့ဩငါတို့လည်းသူတို့လည်းပဲအိုအောင်ပါမယ်ယောဂဝိနာခံစားတဲ့ပုဂ္ဂိုလ်ကြောငါတို့လည်းဒီနေ့ချင်းဒီလိုယောဂဝိနာတွေခံစားမှာပဲခုနနော်ရိုးဘုန်းကြီးရဲ့ယောဂလာကိုဘုန်းကြီးကြည့်ပြီး ဘယ်လိုဆင်ညာမလဲဩဆရာတော်သေးသလိုငါလည်းပဲဒီနေ့ဆင်ညာဒီလိုပဲသိရမှာပါပဲလားအဲ့ဒါတောင်ကညာပဲနော်တောင်ကပဲအဲ့ဒီတောင်ကပေါ်မှာညံလေးပါတယ်တကယ်ကိုလက်ခံမယ်ဟောလူတိုင်းလူတိုင်းကဘယ်တော့မှအသက်ရှင်အမြဲတမ်းအသက်ရှင်တဲ့ပုံကမရှိဘူးဒီလိုဒီနေ့ဆင်ညာအဆုံးသတ်သိရမှာပါလားသိချင်းတရားမရှောင်တိန်ပါလားမရှောင်တိန်နိုင်ပါလားဒီလိုညံနဲ့တကယ်လက်ခံနေအောင်ဆင်ညာမှာပေါ့နော် အဲ့ဒါမှသာလေသိချင်းတယောက်ဆင်ញင်တာတွေကအကျိုးရှိတယ်။ဒါဒီလောက်နဲ့သိမ့်မယ်နော်ခု6နိုင်တော့ဒီနေ့ဟောပြောဆွဆုံးပါတယ်တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း